မိမိတို့အတွက်အသက်ကိုပင်မငဲ့ကွက်ဖဲရစပြေတာရာတမညာသဗ္ဗညုတညာကိုယဟယူတော်မူလာသည့်ဘုရားမြတ်ယတနာထိုဘုရားမြတ်ယတနာဖြစ်သူရောက်အောင်ကျင်းဆောင်ကြိုးကိုအထုပ်ပွားများခဲ့ရတဲ့တရားတော်မြတ်ယတနာ ထိုတရားတော်များယတနာတွေကို ယနေ့ထက်တန်အောင်မပြောင်းမပြဲဆောင်ရွက်တော်မူလာကြပါသည်အရိယာသမုဒိယခုရှင်များစွာသံဃာတော်မြတ်ယတနာယတနာမြတ်သုံးပါးဥထိတ်ထား၍ဆရာမိဘနန္ဒငါးပါးတို့ကိုအာယုံပြုလျက် လောင်ချီမောရှိခေါ်ပူဇော်ဖူးမြော်မှန်လျှော်ကြောကြရတဲ့ပနာမကုသိုလ်ကံစေတနာမိမိတို့မြို့ရွာအင်္ဂေဟာဝေယတနာသုံးပါးဆရာမိဘသကြီးဝရုကိုနေကျင်လာခြင်းနှစ်စင်သာဝရ ဤအနေကြအောင်ယုသေစွာ ပြုစုလုပ်ကြွေးကြတဲ့နိဗ္ဗာန်ဒါနာသာဝရကုသိုလ်ကံစေတနာမိမိတို့မြို့ရွာသာသနာကိုကြောက်ကြတော်မူကြသည်တန်ဃာတော်ပေါင်းရှင်ကောင်းတို့နှင့်သာသနာနွယ်ဝင်သီလရှင်တို့အားမြဲမပြတ်သင်္ကန်းဆွမ်းကြောက်စေလျက်သောပစ္စည်းတို့ဖြင့် ထောက်ပင်လူဒန်းနေကြတဲ့ဒါနကုသိုလ်ကံစေတနာ1363ခုတော်သလင်းလာဇန်10ရက်နေ့အချိန်ခါ၌ပြည်မြနိုင်မှနဘက်သောမိဖဖြစ်ကြသည့်ဥဝင်တင်တစ်နှစ်တလာပြီဒေါ်စောကျွယ်7နှစ်6လပြီမိဘနှစ်စုရည်ရွှေ၍မန္တနွယ်အင်းကြီးမာရဇရောကဓမ္မပူဇာ သင်္ဃပနာတို့ဖြင့်လူတန်းခြင်းကံမြင်ရောက်တရားဝယ်ပြင်းမြောက်ရေးအတွက်ငါတောင်းကြတရားနာသီလရှင်တို့အားလျာကြရှိတို့ကိုလူတန်းခြင်းဒါနကုသိုလ်ကံစေတနာဝလွန်သူဥဖေသံဃောယိရွှေကြံရသူမိသားစုငါရာကြဥရွှေကတော်လှလှခြင်းတို့ကအမေရိကန်နိုင်ငံတွင်တည်ထားကိုယ်ွယ်ပူဇော်မိ လောကချမ်းသာစီရောမြတ်ကြီးအား4300ကျပ်တို့ကိုလူတန်ညေတာနာကုသိုလ်ကံစေတနာ၆ပြည်ထိန်သိရတဲ့သီလကုသိုလ်ကံစေတနာတရားဝဲဖြစ်မြောင်ဘဘကရွယ်ဆောင်ယူပညာရတဲ့ဝိယဝိသသီလကုသိုလ်ကံစေတနာဟောကြားတော်တရားကိုနာယူခြင်းဓမ္မတဝနာကုသိုလ် တရားဝဲပြီးဆုံးနေအခါလက်တွေ့ရှုပွားအထောက်ကြရမယ်ဘာဝနာမယပုံညကရိယာကောင်းမှုစေတနာမိမိတို့ကုသိုလ်ကိုမြဝေခြင်းပတ္တိဒါနာသူတစ်ပါးကုသိုလ်ကိုသာဓုခေါ်ခြင်းပတ္တနုမောဒနာစရှိသော ကောင်းခြင်းမင်္ဂလာကုသိုလ်စေရနာတွေကြောင့်မိမိတို့မျိုးရွာသာသနာကိုစောင့်ကြတော်မူကြသည် တန်ဃာတော်ပေါင်းရှင်ငောင်းတို့နှင့်သာသနာနွယ်ဝင်သီလရှင်များမြို့နေသူပေါင်းရွာနေသူပေါင်းအိမ်နေသူအပေါင်းမြတ်မောက်တရားနာသူတော်ကောင်းတို့ဤကိုရင်းကိုပါနထာနာတို့၌မကောင်းသောဘေနိဋ္ဌယံတွယ်အန္တရခသိမ့်ကလွန်ခြင်းရဝေကွာရ၍အသက်ရှင်နာခင်ကြမ်းမှချမ်းသာခြင်း ဒီပွားရေးစီးပွားရေးလူမှုရေးအိမ်တော်ရေးပညာရေးတို့၌စသရာရာဆင်းပြေလျက်မဖို့နိဗ္ဗာန်ကိုလင်းမြန်စွာဆက်ရောက်မြတ်မောက်ပြုလွယ်နိုင်ရပါစေရှင်မယသီတော်များသည်ကိုနာသေး န္တရာဝဒုက္ခပေရုမာကင်းဝေးရမှာယနိဗ္ဗာန်ကိုဤတန်တောင့်တလူလာကြ၍ဗုဒ္ဓမြတ်ဖရာပညာထာသောဗုဒ္ဓံတရဏံဂစ္ဆာမိဓမ္မံတရဏံဂစ္ဆာမိသံ စ္ဆာမိဒုတိယမိသံဃံတရဏံကိစ္ဆာမိဒါတိယံပိဗုဒ္ဓံတရဏံကိစ္ဆာမိဒါတိယံပိဓမ္မံတရဏံကိစ္ဆာမိဒါတိယံပိသံဃံတရဏံကိစ္ဆာမိဒါတိယံ ဖယားကိုအာတာကိုဤညိုရှိကပါဤဖယားရတရားကိုအာတာကိုဤညိုရှိကပါဤဖယား ရောက်ခြင်းဉာဏသွင်ဤလင်သိက္ခာထိမ့်မာ၏မမြတ်မှုရှောင်ခြင်းလိမ်မှုရှောင်ခြင်းရှောင်ခြင်း မြတ်စွာရှောင်းပြင်းရောမှုရှောင်းခြင်းမြင်းမှုရှောင်းခြင်း ၈ပါးသီလကိုရစွာဘုရားဤသီလပါရမီတော်ဘာငါတော်တို့ဤသီလသိက္ခာကိုပူဇော်သောအပြင်၎င်းရာဝဲဖြစ်မြောက်အောင်ရွယ်ဆောင်ကြသည်ကျိုးဆောင်များ၏ ကုသိုလ်စေရနာကိုဘုံပြုသောအပြည့်၎င်းခံယူခြင်းသောသောက်ဒီပါဤရှင်မယအပမဒေနသံပါရိထာရှင်မယပြုတ်သေးဘူးနော် မတိရပါနေတော့လဲဖြောက်ပါခက်ဟုတ်လားခိုင်ထားပါတော့ငရဲတော့မကြီးပါဘူးတဘာဝမကြတာပါပဲခိုင်ရှိတယ်မနေ့ကပါတရားဟောမယ်လို့ကြီးညာထားတန်ဂတိကျော်တန်နဲ့ဤချေလံအဲအဲ့ဒါယနေ့သာသနာတော်2545ခု ဘောဇာတက္ကရီ1363ခုနှစ်ဥဒ္ဓဝတ္တနာမိုးလရာတိဒေါ်သလင်းလာဇံ6ရက်နေ့ညမဟာယံကုန်တိုင်းစမ်းကြောင်းမြို့နယ်အောက်ချမ်းသာရပ်ကွက်သီရိမင်္ဂလာလမ်းကံမြင့်ကြောင်းတိုက်၌ရှင်ရင်ကျင်းပအပ်သောဓမ္မသမင်တော်မြတ်ဝဲ ဟောကြားသည့်သုဒ္ဓနာပိဋကသံယုတ်တနိကေသဂါထာဝကသံယုတ်သူရတ္တသုတ်တံခောသံဃရိကျော်တန်နဲ့ဒီခြေလံဓမ္မဒေသနာတော်တဲ့ရဏသုံးပါးနဲ့ပတ်သက်ပြီးတော့အများသူငါတို့အတက်ရွှင်လန်းမမြောက်ဖွယ်ရာ ကုသိုလ်အင်အားများပြားဘုံကိုအရှိကံထားတဲ့တရားတော်မြတ်ဖြစ်ပါတယ်။ဒါကြောင့်နန္တာ၅ပါးဥထိတ်ထား၍တရားဝယ်ဖွင့်ညာရအောင်အလုံးလိုက်ဆိုဤလူဘဝဤလူဘဝအရာတော် လိတဲ့ဥချီ၍ဘုန်းကြီးတို့ရဲ့ဓမ္မပလင်စင်တော်ကြီးဖွင့်လှစ်ပြီးပါပြီအဲ့တော့ယနေ့ဟောနာကြီးညိုကြမှာကသံဃရိဂျောတန်နဲ့ဒီချေလာအေးအဲ့ဒီဒေသနာတော်ကိုသဗ္ဗရာဝေဒုက္ခံသေတိဣမံတထာရာဇဂေ တဝိဟရန္တောတိတဝနေသဗ္ဗရာဝေဒုက္ခံသေတိအစဖြာတဲ့ဤဓမ္မကထာဒေသနာတော်ကိုဘုန်းကြီးတို့ရဲ့ဂေါတမရှင်တော်မြတ်ဖရာသတ္တောတိကြကာလတုန်းကဝေသာလီရာဇုသာဝတိအာလဝိကောသာမိတကဘကအင်္ဂမကရာကုရုမေသတိုင်းပြည်မအသွဲသွဲတွင် အဲ့ဒါဘုန်းကြီးတို့ရာတချိုမြို့သီတဝန္ဒခေါ်တဲ့ရဲ၌တော်မှာတရင်တုံစမ်းပြောနေတော်မူစဉ်ကာလဒီတန်ကြရေရောတာနဲ့ဒီချေလန်းဆိုတဲ့တရားဓမ္မကိုဟောကြားတော်မူခဲ့ပါတယ် ဒေနာကောပါဏသမေနာအာနာတပိရိကောကဟပတိကေနာจิตေဝကရိဏေနာရသကဟေအနုပ္ပတောပမိုင်းညောပြောရမယ်ဆိုရင် အနာရပိတထေဟိကတာဝဋ္ဌိမြို့သာအနာရပိတထေကတာဝဋ္ဌိမြို့သာ ရောက်မှကြီးဖြစ်လာမတိရိသူမနဒေဝီသောမပုံညာလက္ခဏာဒေဝီကာရာတကြိုးမြို့သူအေးအဲ့ဒီမှာမောင်းလဲနှစ်ပလဲဆိုပြီးတော့မှလက်ဆက်ပြီးတော့အိမ်တော်ပြုခဲ့ကြနောင်ကကြတော့နာရမင်းတထေကြီးတို့ဟာတာကြီးမဟာကာလကငှက်ဆူလာကာလ သမီးကြီးမဟာသုဘတာသမီးအလသုလသုဘတာသမီးငယ်သုမနာလို့သာသမီး9ယောက်ထွန်းကားလာခဲ့ထွန်းကားလာတော့ခန္ဓယံတိရိသမနာဒေဝီတို့အမျိုးရာဇုကအာဝတိတို့ကုံရောက်ကိုပဲလာကြခန္ဓယံကြတော့လေနာမင်းတတိကြီးတို့ကသာဝတိမြို့ကိုကုံရောက်ကုံတွေသွားကြယခုနှစ်အဖို့ရာတော့ဖြင့် သာဝတိမြို့သားအနာမိန်တို့မိသားစုလက်ရှိ900ရာဇူရောင်းလို့တွင်ကျဲမဲ့ကုန်ပစ္စည်းတွေတင်ပြီးတော့မှရာဇီကျိုသွားကြပါတယ်အဲလိုသွားကြတဲ့အခါအခါရဲရာကျိုနဲ့မဏိမဝေအယစကန္နာတိုင်အောင်ရောက်ပတော်ဝိတာလသီရိသမဏဒေဝီရဲ့မောင်ပေါ့ ဒါပရောဝိတာလာတို့ကလာရောက်ပြီးတော့ကြိုးဆူနေကြဖြစ်ပါလေခဏိတော့မကြိုးဆူတော့နာရမင်းတတိကြီးတို့မိသားစုစိတ်ပူပန်စွာနဲ့အလိုဘာမြတ်ဖြစ်ကြလို့ပါလေအခါတိုင်းဆိုရင်တော့တို့ကိုကြိုးဆူနေကြပါလို့အဲ့ဒါနဲ့လဲချင်း900ဝိတာလာတို့အိမ်နဲ့မောင်းဝင်သွားတော့ မန္တကနဖြင့်နေထိုးလို့ဘိုးကြီးအုံးငယ်သွဲသွဲနဲ့ချက်ပြုတ်ကျွေးမွေးနေတာကိုမြင်ရတော့အနာရမင်းကဟဲ့ညီလေးမင်းတို့ဘာမင်္ဂလာပြုဖို့ချက်ပြုတ်ဖို့กินနေကြဒေကြတာလဲလို့မေးလိုက်ပါအဲ့ဒီကြတော့မှရောက်တော်ဝိတာလာကဟာမဟုတ်ဘူးကိုဘုရားမှုရှိသံဃာအတွက်ဆုံးကပ်ဖို့ရာ ဖြတ်ပြုတ်ရွေးမွေးနေရလို့အကိုတို့ကိုလာမကြွပြစ်ဘူးလို့ပြောလိုက်ဟေးဘုရောတိခောဝိတာလာကဟာမဟုတ်ဘူးကိုဘုရားမှုရှိသံဃာအတွက်ဆုံးကပ်ဖို့ရာချက်ပြုတ်ကျွေးမွေးနေရလို့အကိုတို့ကိုလာမကြိုပြစ်ဘူးလို့ပြောလိုက်ဟေးဘုရောတိခောသောဒုံလဘော လောကမှာဘုရားဆိုတဲ့အတန်ဘုရားဆိုတဲ့အတန်သံဃာဆိုတဲ့အတန်ဟာကြားဖို့ရာအင်မတန်ခဲရင်ပါလေအခုတဲ့ဘုရားဆိုတဲ့အတန်ကိုကြားလိုက်တယ်ဆိုရင်မဲ့အနာရပိတတိကြီးကပိစဝနာယပိရိယဗုဒ္ဓောတရီရောသူ့ရဲ့ခန္ဓာကိုယ်ဟာ ၅ပါး၅မျိုးရှိတဲ့ပီတိတွေနဲ့ပြလိုက်ထုံးလွှမ်းပြီးတော့သွားပီတိ၅မျိုးဆိုတာကခௌရိကပီတိခဏိကပီတိအောက်ကဏိကပီတိဥပေက္ခပီတိဖရဏပီတိ၅မျိုးဘယ်နှမျိုးလဲခௌရိကပီတိဆိုတာ တကြိမ်တခါမြတဏှာယကဗျက်ကနေစိတ်ကနေအေးကနေဖြစ်သွားတာခௌရိကပိတိခဏိကပိတိဆိုတာကတော့ငါးပွက်တလုံးခန္ဓာကိုယ်နေရအနံပြားက ပြိုးပြိုးပြက် ဖြိုးဖြိုးပြပြဆိုးဆိုးဆတ်ဆတ်နဲ့ဆိုပြီးတော့အချိန်ချင်းဖြစ်တာကိုခဏိကပိဋိလို့ခေါ်ပါတယ်အောက်ခဏိကပိဋိဆိုတာကကြောင်းအိမ်တစ်ပင် အမြင့်ကနေပြီးတော့ခုန်ချလိုက်တဲ့အခါအသက်ထဲမှာရင်ထဲမှာဖိုးကနေအေးကနေဆိုပြီးတော့စိတ်သွားတာကိုအောက်ခန္ဓိကပိဋိလို့ခေါ်ပါတယ်။ဩမေဃပိဋိဆိုတာကတော့ လဲဝါကွမ်းကလေးလေးအုံးနဲ့လွဲမှသွားတာလို့မိမိတို့ခန္ဓာကိုယ်လည်းပဲအစုံတကူအာယုသင်္ကာရဝတ္ထုတို့ကြောင့်နှစ်သက်မှုတွေဖြစ်ပြီးတော့မှလဲဝါကွမ်းကဲ့သို့အဲ့ဒါပြန့်လွင့်တက်ကြွသွားတာကိုဥပ္ပေကပိတိလို့ခေါ်ပါတယ်ဖရဏပိတိဆိုတာကတော့ဝါကွမ်းပုံကြီးတဲ့မှာ ရှည်ကလေးတစ်စက်လောက်ထက်လိုက်ရင်ဝါကွာဤနုညံ့မှုကြောင့်အဲ့ဒီစီရိယာဝါကွာမုံကြီးတခုလိုပြန့်နှံ့သွားသလိုအခုလည်းပဲမိမိတို့ခန္ဓာကိုယ်တစ်ခုလုံးစိတ်ထုံကြည်အေးပြီးတော့မျက်စိမှမပွင့်ညင်လောက်အောင်အထိုင်းမှမဖြုတ်ခြင်းလောက်အောင်အဲ့ဒီလိုခံစားရတာကိုဖရဏပီတိဘာပီတိအေး ရားတရားသံဃာယနာသုံးပါးကိုကြည်ညိုတဲ့အခါမှာလည်းပဲဖြစ်တတ်တယ်။အဲတရားဓမ္မအထုတ်တဲ့ပုဂ္ဂိုလ်ကြီးကြတော့ဩဘာသောပိရိပါတိဒီမောဝဇ္ဇမကဟောဒုက္ခညာနာမုပ္ပဌာနဥပေက္ခတဏိကံဤစေတီတဲ့ အေးအဲ့ဒီမှာဝိပဿနာဥပကိလေသဝိပဿနာရဲ့ဘေးရ10မျိုးဒါပေမဲ့လို့အဲ့ဒီဝိပဿနာဘေးရ10မျိုးက နောက်ဆုံးနိကန်းဒီအချုပ်ပဲ။ဩဘာသာအလင်းရောင်ဖြစ်တာကိုနိကန်းဒီဆိုတဲ့တဏှာကငါမို့တာဒါမျိုးဖြစ်ရတာငါဒါလေးဖြစ်ရတာကောင်းလိုက်တာဆိုရင်တော့အဲ့ဒါဝိပဿနာဘေးရမယ်။အဲ့ဒါလို့မှ မပြစ်ဘဲနဲ့စိတ်နာသိနာလေးကိုနိကနိဆိုတဲ့တဏမဆွဲရင်ဝိပဿနာပေးရမဟုတ်ဘူးနောက်အဘသောပိတိဟောပိတိ၅မျိုးတစ်မျိုးမျိုးသော၎င်း၅မျိုးလုံးသော၎င်းဖြစ်တတ်ကြဒါတရားအထုရှုမှတ်တဲ့ပုဂ္ဂိုလ်တွေယရဏသုံးပါးကိုကြည်ညိုကိုင်းဆိုင်တဲ့ပုဂ္ဂိုလ်တွေအမိအဖလှုပ်ကြွေးလိုက်ရလို့ဆိုပြီးတော့ဖြစ်ပေါ်တဲ့ပိတိ အေးအဲ့ဒါပီတိရိုးရိုးဖြစ်ရင်ကိစ္စမရှိဘူးငါမို့သားဖြစ်ရတယ်ဒီလိုဖြစ်ရတာလေနှစ်သက်เสียကောင်းလိုက်တာလို့ဆွဲသွားရင်တော့ဝိပဿနာဖြစ်ရမယ်ရှိစေတဲ့ရှေးကိုးပါးကသူ့အလိုလိုဖြစ်ရင်ဘာမှကိစ္စမရှိဘူးနောက်ဆုံးနိကန္တိလေးကငါမို့သာဖြစ်တယ်လို့သွားပြီးတော့ဆွဲလိုက်ရင်တော့အဲ့ဒါဝိပဿနာဘေးရန်ဖြစ်သွားတယ်ဝိပဿနာရှေ့မတက်နိုင်တော့ဘူး ဒါလေးကိုအဟုတ်ချင်းပြီးတော့ရွှဲလန်းနေတဲ့အတွက်ဒါကြောင့်ဝရိယအားကြီးရော့ပြီးတော့အာမထုတ်တော့ပြင်အဲ့ဒါရှေ့မတက်နိုင်တော့ဘူးတဲ့ဒါပီတိပဏ္ဏမျိုးေးငါမျိုးတဲ့ဘုန်းကြီးတို့လက်ထောက်ကမ္မထမ်းဆရာဘဝမြင်းကြမှာ နိဗ္ဗာန်အေးရွာဆိုတာတရားသွားပြစကမ်းပြအဲတော့ဒီမှာယောဂီတွေတရားရှင်းနေတော့မောင်အေးဆိုတဲ့ဇလင်းနဲ့သားလေးပေါ့သူကချင်းညာသွားမြောက်ကြမြောက်ကြနေတယ်ဟေးဟေးကြည်ထားကြဟိုယောဂီဆိုပြီးတော့အဲနောက်ကြတော့လက်ကုပ်တစ်ပေါင်လောက်ရှိတဲ့စီယိုယူပြက်ကနေဆိုပြီးဟိုဘက်ခုံချတာအေးအဲ့ဒါဥပ္ပေကပီတိဆိုတဲ့သဘောပြန်တဲ့ချင်းသဘောပေါ့ တချို့ကြတော့လည်းပဲခန္ဓာကိုယ်ဟာကြမ်းနဲ့လွတ်ပြီးတော့နေတယ်အမောအမိုးမှာခေါင်းနဲ့ထိပြီးတော့နေတယ်တချို့ကြတော့လည်းလေးထဲမှာလွတ်ပြန်ပြီးတော့နေတယ်လို့အဲ့ဒီလိုသဘောတတ္တိတွေလည်းပဲခံစားခွင့်ရဟိုရှေ့တော့ကမျိုးသမီးလေးတယောက်ကိုမပေါ့မပရဲ့ပါနဲ့ ရွာရဲ့အနိတောင်ထိတ်ဘုရားဝယ်ရှိအဲမိဘနှစ်ပြားကသမီးရေညီအပြိုခြင်းဘဝတုန်းကအချိန်ချင်းရောက်ခဲ့ပြီအခုတော့ခန္ဓာမပေါ့မပါနဲ့အိမ်ငှက်တာနေပြီတော့ဖေတို့မေတို့သွားလိုက်ဦးမယ်အဲဒီဘုရားဝဲဖေမေသွားတော့မှသူကလေသာပြတင်းမောက်ကလေးကလှမ်းပြီးတော့ကြီးညိုလိုက်လိုက်အောင်ဆန်းထားတဲ့ထုံပွေးပွေးဘုရားကြီးကြီးကလေးမြင် ရှင်လေအေးမြတဲ့ဆဲလေဆွဲလေတန်ကလေးများကြာအရိမာပေကြီးဆက်တဲ့သုဏတ္တလက္ခဏာသုကမစัจ जा သုပဋ္ဌာန်းဒေသနာတော်တွေဒါရီရုပ်ပတ္တကိုသူကအာယုံယူပြီးတော့မှပြိဿရေစုစည်းသွားလိုက်တဲ့အခါဟောမိဘမရောက်သေးဘူးအဲ့ဒီအမျိုးသမီးလေးကတောင်းမောအရင်ရောက်နေတယ်မိဘကလည်းဒီပါးကြီးချုပ်ပြီးတောင်းမောသွားတော့ဟောသမီး မပေါ်မပါကြီးနဲ့မလိုက်ပါနဲ့ဆိုသမီးဘယ်လိုရောက်လာတာလဲဟောဒီလိုပါမိခင်ဖခင်တို့မိခင်ဖခင်တို့သွားတဲ့အခါလေးသာတရင်ကဖះကိုလမ်းမြကြည်ညိုနေတော့အခုလိုပြုံးငနဲ့ရောက်လာတာပါပဲတဲ့ အေဒါကြောင့်ဘုရားတရားသံဃာကြီးညို့မှုမိဘလှုပ်ကြွေးမှုမိဘကျေးဇူးကြီးမှုတရားဓမ္မအားထုတ်ပွားများမှုတို့အတွက်ဟောဒီပီတိ၅မျိုးကဖြစ်တတ်တယ်။ဘာ၅မျိုး။ဟုတ်တေကပိတိခဏိကပိတိအောက်ကဏိကပိတိဥပေကပိတိဗရဏပိတိ

ရာဇယဝေနုအကြောင်းမှာမနေဘူးတိတဝနာခေါ်တဲ့ရင်း၌တော်မှာနေတယ်သုတ်တန်ရဲ့အနိရင်း၌တော်မှာနေတယ်မနေ့ကျတော့ဒီမန္နဆွမ်းစားကြမှာပဲကိုရဲ့အဲ့ဒီအခါကျမှ အာဝတရပူတာဘောတဝါကြီးပူတာပါအခုတော့ကိုတို့လာတဲ့ခကြီးကလည်းပဲ သာဝတိနဲ့ရာဇီဝ45မိုင်ဝေးပါဓမိုင်းဓမိုင်းလေး10မိုင်နှုတ်နဲ့တွက်ကြည့်ရင်မိုင်ပေါင်းမလားလေးတဲ့နဲ့ငါယူဇနာကို10မိုင်နဲ့မြောက်လိုက်ရှင်ငါလီရှင်လေးလီ360 မိုက်မောင်းမလောက်ဝေအေးဒါကြောင့်ခရီးပင်မသဖြင့်ရင်မိုးချို့သမင်းများစပြီးတော့အိတ်ဆက်နားနေအပန်းဖြေပါမနေ့ကျမှတဝါကြီးကူတာပါလို့ဆိုပြီးတော့ခြေသိပ်ဖြေသိပ်ထားတာအဲအဲ့တော့မှအနာသမီးလည်းကုဋ္ဌာနေမဟုတ်ပဲဟာမို့ခရီးလည်းမကျွမ်းတဲ့အတွက်ဒါကြောင့်ရေမို့ချိုးပြီးတော့သမင်းစားက ဟောဘုံခဏချင်းပြတ်တာထဲမှာတက်ပြီးတော့ဖရာအာယုံနဲ့သူစိတ်သူစိတ်နဲ့ဖရာအာယုံရွှေပင်နာတော့ငွေပင်နာတော့လက်ပါမယ်နာတော့ခွေးသေးပုတ်စားတဲ့လက်ထတဲ့အေးအခုသူစိတ်ကသူစိတ်တည်ဟူသောကြည်လေးကဘုရားတည်ဟူသောရွှေပဲ ထေဖရာဒီဟုသောငွေပင်မှနာနေတဲ့အတွက်ဒါကြောင့်ပရိသတ်ရေတဲ့သူရဲ့ခொနကမိသားစုအားလုံးပါတယ်ဆိုတာပြောခဲ့ပြီးပြီအဲဒီမိသားစုကိုလည်းသတိမရဘူးလက်ချင်း900ကုန်ပစ္စည်းအပြည့်တင်လာတာကိုလည်းသတိမရတော့ဘူးအကျဉ်းရှိသမျှဘုရားဘုရားဘုရားဘုရားနဲ့တွေ့ကျင်လိုက်တာ အဲ့လိုဆိုပြီးတော့ဘုရားအာယုန်နဲ့သူစေသူသိမ့်နဲ့ဘုရားအာယုန်ဒါလို့ဆိုပြီးတော့တဲ့နဘူးဘောလက်တဲ့အိတ်ဆက်လိုက်တာခยีပန်းလို့မေကနဲ့ပြောသွားဘုရားနဲ့တွေ့ခြင်းလို့ဇာကနဲ့နိုးလာတယ်ဘုရားနဲ့တွေ့ခြင်းလို့ဇာကနဲ့နိုးလာတယ်အဲ့တော့တဲ့ စိတ်ကဘယ်ဟာအာယုန်နဲ့ပေါင်းတော့သိရမယ်ကောင်းကင်တောင်းကိုတယောက်ကောင်းတော့ပေါင်းချမ်းသာဆိုတာလို့သူ့ရဲ့ခန္ဓာကိုယ်မှာလည်းပဲတဲ့အဲ့ဒါလေးလံတဲ့ကိလေသာတွေခိတ္တခဏမြဝေးကွာပြီးတော့ဟောအယောင်တလက်လက်ထွက်လာတဲ့။ဘာဖြစ်လား။မိုးလင်းပြီးအထင်းနဲ့ပြင်းမဲ့မျောကြည့်လိုက်တော့ ဘသူမှလှုပ်ရှားမှုမတွေ့သေးလို့ဟိုသောပါသေးတဲ့လေသူပြီးအိရာတွေပြအိဖယားအာယုံနဲ့သူစိတ်သူစိတ်နဲ့ကျွေပင်နာတော့ငွေပင်နာတော့အေးအဲ့ဒါလိုနဲ့ဖယားအာယုံယူပြီးတော့အိလိုက်တဲ့အခါခရင်ပန်းလို့တဲ့ နဲ့သာခဏပြောသွားဟောဘုရားနဲ့တွေ့ခြင်းလို့ဒုတိယပိနုလာပြန်ပြီဘယ်နှခါရှိဟောနှခါရှိပြီတဲ့အဲဒါဘုန်းကြီးတို့ပြိဋ္ဌာရောဘုရားနဲ့တွေ့ခြင်းလို့များညဘယ်နှခါများနှုတ်ဘူးရမနှုတ်ဘူး အဲမှန်သောသစ္စာစကားကြောင့်ဟုတ်လားအေးအဲ့ဒါဒါမှန်တဲ့သစ္စာစကားကြောင့်ကိုလိုချင်တဲ့ဆုတောင်းပေါ့အဲ့တော့ဘုန်းကြီးတို့ဗုဒ္ဓဘာသာဝင်တွေဟာဘာသာရေးနီးစည်းလမ်းအရာတွေရဲ့အချို့အချို့မှာအင်မတန်သွေးအေးနေကြပါတယ် ဒါကြောင့်တွေးပူလေးခြင်းကဖြစ်အောင်ကြိုးစားကြအောင်အဲဒါဘုန်းကြီးတို့တော့ကျမ်းမာရေးကိစ္စအတွက်ညနိုးလာတဲ့ဆိုရင်နဲ့အဲဒါကိုเจ้าကိုသာဆိုရင်တော့ပင်မိမွေးတိုင်းတတိုင်းတတိုင်းပူဇော်ပါလေအများကြီးထွန်းကြီးမကျွင်ကိုအိတ်နေတဲ့အတွက်ဒါကြောင့်မိမွေတိုင်းတွေကတဲ့အဲဒါမိတွေလောင်ကျွမ်းနိုင်ပါတယ် ဒတိုင်းနဲ့ဆိုတော့မလောင်ကျွမ်းနိုင်ပါဘူးပြီးတော့စေရနာလည်းအသစ်အသစ်ဖြစ်ရပါတယ်အဲ့ဒီနီးစင်တဲ့ကလေးဘုန်းကြီးတို့ပြိတ္တာကြိုက်ရင်လည်းယူဖို့ပါပဲဟုတ်ပါလားဂိုင်းပြိတ္တာကြီးအဲ့ဒါနဲ့မိုးလင်းပြီးဆိုတဲ့အထင်းနဲ့ပြင်မဲ့ကိုထွက်ကြည့်တဲ့အခါမှာ အားသာသူ့ကိုယ်ရောက်တဲ့နည်းနဲ့ဆိုမဲ့လို့တယောက်မှလှုပ်ရှားမှုမမြင်နေတဲ့အတွက်ဒါကြောင့်စောပါသေးတယ်လေလို့ဘုရားအာယုန်နဲ့သူစိတ်နဲ့အဲလိုနဲ့ယူပြီးတော့အိတ်လိုက်တဲ့အခါမှာ ခยีပန်းလို့သာလင်မေကနဲ့အိပ်ပျော်သွားတယ်ဘုရားနဲ့တွေ့ခြင်းလို့ပြန်ကနဲ့နုလာပြန်ပြီဘဏ္ဍခါရှိအေးသုံးငါရှိတဲ့အခါကျတော့ခန္ဓာကိုယ်အားလည်းပဲအာလောကောဥဒမာတိအနာကာရောအန္တရတာယီအလင်းရောင်နေတဲ့ထင်ရှားလာပြီးတော့မှ အမိုက်မောင်တွေကင်းပြောက်သွား ကင်းမြောက်တာမှဘလောက်တောင်းလဲလို့ဆိုတော့သန္နသူရိယနေမြန်လမြန်ထွန်းလင်းတယ်လို့ပဲတဲ့သူ့ရဲ့ခန္ဓာကိုယ်အယောင်တွေဟာနေရောင်နှမ်းရောင်ပဲထွန်းလင်းပြီးတော့လာတယ်သုံးငါမြောက်တဲ့အခါကျတော့ဖယားနဲ့အတွေ့နောက်ကြလိမ့်မယ်မဖြစ်ဘူးငါသွားမှပဲအဲလိုနဲ့သွားတဲ့အချိန်ကကလာ ဘိုးကြီးတထောင်ဖွင့်ရတဲ့တကားကိုသေဝတိကယက္ခသုတ်တန်ဇောက်နတ်များကဖွင့်ပေးကြတဲ့ဘသူကဖွင့်ပေးအဲ့ဒါသတိထားကြဘူးကုသိုလ်သာပါမယ်ဆိုရင်ဘယ်မျိုးပဲရွာဘယ်နေရာရောက်ရောက်နတ်များကစောင့်ရှောက်မှာပါဟုတ်ပလားအေးအဲ့တော့ကုသိုလ်ဆိုတာဘာလဲလို့ဆိုရင် ကောရှိတေပမကေလာမကေတမေသလယန္တိဝိတမေတိဝိနောဒေနိတိကုသလာကုကောရှိတေပမကေလာမကေတမေယွန်ချာသတ္တဝယအကုသိုလ်တရားတွေကိုသလယန္တိဝိတမေနိဝိနောဒေနိပေဖြောက်တာမေတ္တကိုဤဣတိထို့ကြောင့်ကုသလာကုသိုလ်စိတ်တို့ခေါ်တယ် အဲတော့အချင်းချုပ်ပြောရရင်ကုဆိုတာမကောင်းဘူးသူဆိုတာကဖြည့်စည်းတာကုဆိုတာသူဆိုတာကကုသိုလ်ဆိုတာဒါပဲဘုန်းကြီးတို့ပြိဋ္ဌာကုသိုလ်သာလက်ကင်ရှိမယ်ဆိုရင်ရောက်တဲ့နေရာကနတ်မြမာတွေကစောင့်ရှောက်ကူညီကြမှာပါ ရက်ပလင်းနဲ့ကြက်ကောင်လုံးညောနဲ့ကိုကြီးကြော်ရဲ့လို့ခေါ်ကြရလို့သေးတယ်အဲဒီလိုခေါ်နေကိုပဲကိုညံ့ရရောက်ကုသိုလ်သာလက်ကင်ထားမယ်ဆိုရင်ဘယ် နတ်မှခေါ်စရာတန်းတာစရာမလိုဘူးပရိသတ်ကြီးအဲ့ဒါရောက်ရဘုံမဝမြို့ထဲမှာနတ်တွေကဘာလို့မလဲဟောစောင့်ရှောက်မယ်အဲ့တော့ကုသတရားလက်ကြိုက်တာငါဘုရားတဲ့ကြောင့်တော့ရှင်မြို့ရငါပါစုသင်္ကန်းကတိသင်္ကန်းအဲ့ဒီလိုကုသတွေပြုထားတာငါမှရှိတယ်လို့ယုံကြည်စိတ်ချမယ်ဆိုရင်ဘယ်နှမတောင်းတကြရမလို့တော့ဘူးတန်တကြရမလို့တော့ဘူး ရောက်ရမြို့နယ်ဒေသကနတ်တွေကဘာဖြစ်မလဲအဲစောင်းကြောက်ကူညီကြမယ်အခုကြည့်ပါဝတိမြို့သားအနာတပိန်ကိုရာဇကြိုမြို့ကနတ်တွေကဘာဖြစ်နေသလဲအေးဘုရားတရံဖွင့်ရတဲ့တကအဲ့ဒါကိုနတ်များကဖွင့်ပြီးတော့ငါတပိန်တထေသည်တဲ့ဖယားရှိရဲ့မဲ့ထင်တဲ့နေရာ ကိုမတွေ့ဘူးသေးဘူးဘုရားနဲ့လည်းမရင်းနေသေးဘူးဘေးဘုရားကလည်းရာဇီယိုဆိုရင်မြင့်ဝေလို့အကြောင်းပေါ်ဗျာအခုတော့တဲ့ဝေလို့မဟုတ်ဘူးတိတဝနာခေါ်တဲ့သုတ်တန်ဤရင်တိုက်တော်မှာနေတယ်လို့ပဲကြားရတယ်ရင်းလိုက်တော့ဘယ်နာရှိမှန်းလဲသူမသိဘူးဒါပေမဲ့တွေ့အောင်ကိုရှာမယ်ဗါတယ်ဇောပြင်းတယ်နော် အဲတို့လူတွေကြတော့လွတ်အောင်ရှောင်မယ်တို့လူတွေကြတော့ဘာနဲ့ပါလိအေသနာတကိသောတာတကိဉာဏ်ယဘုရားတဇုလင်နတ်သက်လေးသိဉ္ဇကလေး60ဘုရေတသိမ့်ကျော်တန်းဝင်တဲ့ဘလောက်တဲ့24တင်ချေဂရေ60ဘိုးကြီးတသိန်းကျွတ်တန်းဝင်တယ် အဲ့တော့တဲ့ဒီကဘာမှာဘုရားဘဏစုပွင့်မှာလဲဘဏစုပွင့်ပြီးပလဲတဆုတဆုမာတဲ့24တင်ကြီးကလေး60ဘူရီတသိန်းကျော်တန်းဝင်တဲ့ကာကုသမယလက်ထက်ကျော်တန်းဝင်တဲ့အထက်တို့ပြိဋ္ဌပါဗလား 24တင်ကြီးကလေး60ဘူကြီးတသိန်းကြီးနဲ့တော့ပါဘူးလားဂိုင်းပေါ်သားပဲဗျာနောက်တရားတက်တူဝင်လိုက်ကာကုတံပြီးတော့ကောနာဂုံဖရာဘာဖရာတို့အဲ့ဒါကောနာဂုံကောနာဂုံနဲ့ဆိုရတဲ့ကာကုတံလည်းကောက်ကတံကောက်ကတံလို့ဆိုရတယ်တတိထားကြ အဲ့တော့ကောနာကိုဘုရားမှာလည်းပဲ24သင်္ချေကလေး60ဘူဇေတသိမ့်ကြောတန်းဝင်တဲ့တို့ပရိသပါဗလာဟာလောလိုက်ကိုင်းနောက်တချို့ကတ္တပဖယားအဲ့ဒီကန္တမဘုရားမှာလည်း24တိဂရီ60ဘူရင်တသိန်းကျွတ်တန်းဝင်တဲ့တို့ပရိသပါဗလာပါပါ ဒါပေမဲ့ဘုရားချွတ်လို့မှမရတာပြုတရားတော်ချွတ်လေရမှာမဟုတ်ပါဘူးဟမ်ဇာတဲ့ကလို့စောစောသိစောစောအိယဆိုသလိုပဲစောစောပဲတရားဝတ်သိရရင်မကောင်းဘူးလားဟမ်ဟိုဘုရားချွတ်လို့မှမရတာပြုတရားတော်ချွတ်လို့ဘယ်လိုလုပ်ရမှာတော့ကိုင်းစောကြီးသာကာကုတံဖယခြင်းရှားပွင့်ရာခြင်းရှား မောင်တို့မဲ့တို့ဘာလို့မပါအကြွားကြိုက်လို့ကြွားလိုက်ကြတာပြောအပ်ပါမောကြွားကြိုက် ဏိမိယသမိတနဲ့ဇိဘာဥဇာယရဏရှင်ဝေဆိုင်ဇဘာဥဇာသမင်းနေယကညွစင်မီကျွဲနွားငါငါဥဇာငါငါသားငါသမင်းငါတရင်ငါမယငါယောက်ျားငါလင်ငါတိုင်ငါငါမြင်ငါရှင်ငါဥငါအိမ်လို့အဲ့ဒီလိုအစွဲပြေလာတဲ့တဏှာတရားတွေနဲ့သုပြီးတော့ကြွားနေကြတယ်ဒါကြောင့်ကာကုသမယလည်းမပါဘူးတဲ့နော်ဘောနာဂုံဖယား ထေရှားပွင့်ရာမောင်တို့မဲ့တို့ဘာလို့မပါခိုင်ဘာလို့မပါလားဟမ်အကြွားကြိုက်လို့ေကိုမပိုင်တဲ့ဟာတွေနဲ့သာသမီဇနီးမယားလျောက်ပြအဲ့ဒါတွေကိုတဲ့ကိုပိုင်တဲ့ထင်ပြီးတကားလားကြွားနေကြတာကြွားကြိုက်လို့ကြွားကြိုက် ရွာလိုက်ကြတာပြောအပ်ပါမောကြွားကြရစ်ထား 60ဘူဇေတသိန်းကျော်တန်းဝင်သက်တဲ့ဖရာတသုတိဂရီပြည့်ဖို့6အသင်ချီကြတယ်ဒါကြောင့်နောက်တော့နောက်တော့ဘုရားမြတ်မှာသာသနာမထားခဲ့ဘူးဂေါတမဘုရားလက်ထက်ကြတော့ကအေးအဲ့ဒီ6သိန်းချီကျွတ်ထန်းဝင်ပါစေဖို့ရဲ့လို့သာသနာ9တောင်သာသနာဘယ်လောက်ထားခဲ့အေးအခု2500 45နှစ်တဝက်ကြောကြောကုန်သွားပြီမဟုတ်လားတို့ပြိဿပါဗလားဟာလွန်တာပေါ့မလွန်ဘူးလားအမန်အောင်မယ်ကိုရောကြီးကသူကတော့လွန်တယ်လွန်တယ်ကိုရောကြီးရောကျွတ်တန်းဝင်တဲ့ထဲပါဗလားလို့ဆိုရင်ဟမ်အဲဘာဖြစ်လို့မပါရလဲလို့ဆိုရင်အင်္ဂလိပ်လိုနမာနုတရုတ်လိုလောင်ဆက်နမာနုဆိုတာ နမုနာလောင်ဆက်ဆိုတာအဲလက်ဆောင်တဲ့ဟိုရှိရောက်တဲ့လူတွေကားစီယထာစီသင်္ဘောစီပြည်သူပိုင်းမိယထာနဲ့ဤသွားကြကုန်သောလူသားပြည်သူပေါင်းတို့ခမရသမုဒ္ဒရာဝန္တထွားရင်မို့ကျွန်တော်ရှေးလေး7မိနစ်လောက်ရောက်မရသေးတိခဏတော်မူကြပါခမရနာချမ်းသာပေးတော်မူကြပါခမရ ကျွန်တော်ရောင်းမဲ့ဈေးကတော့96ပြဘေးယောဂမပြောက်နိုင်ပါဘူးဘယ်သူဈေးမှလည်း96ပါးယောဂဝေဒနာ မပြောက်ပါဘူးခင်ဗျအဲကျွန်တော်ဈေးကညင်းဈေးပြတွန့်လိုက်အလန့်အလန့်ကွာကြတယ်အဲပြီးပါမောင်ရင်လေးပြီးပါတထုပ်မောင်ရင်လေးနောက်တော်ကြီးတယောက်ကတော့ဟဲ့မောင်ရင်လေးဘာလို့တော့ဈေးဘယ်နှထုပ်ယူမလို့ နောက်မှပြောမင်းဘာလုပ်နေတာအာတော့ကလည်းကြီးကြီးရောက်နေတာလေကျွန်တော်ကြီးစိကတခါတူးလိုက်ရင်အလှလှကွာကြရဲ့နေပါဦးမင်းလည်းဘင်းကပါရီတော့ဆိုတော့ဟဲ့ဟဲ့နမူနာပါဗျာပါတယ်တော့အဲဘုန်းကြီးကလည်းအခုဘာလုံးမပါတာတော့နမူနာချန်တာကရမမြင်အမှန်ဆိုလို့ တော့ဘုန်းကြီးတို့ပြိဿပါလို့မပါတာလေမပါခြင်းလို့မပါတာအဖြေကတော့ရှင်းရှင်းလေးပဲဘာလို့မပါတာပါခြင်းအောက်ထားလို့မရဘူးတလွဲချော်မတွေးနဲ့အေးတို့ရှင်သာရိပုတ္တရာရှင်မောက္ကလန်လောက်တတိတာနှစ်ယောက်တဂရတသောက 45ဂရီတက္ကရာတော်ကဂရီ80ကျွယ်ဝချမ်းသာတယ်လို့ဆိုပါတယ်လူမျိုးတော်ဘဝနဲ့အိမ်တော်တော်မကြ25နှစ်အသက်ရောက်တဲ့အခါကျတော့မှသူတို့ကဗျမနပုံနာမျိုးတွေတောင်းထိတ်ွဲတယ်ဆင်းရင်ကျင်းပပါတယ်အဲဒီတောင်းထိတ်ွဲသမင်းဆင်းရင်ကျင်းပတဲ့အခါ ရုပ်ရှင်ဇာအငိတ်ရုပ်တိအဲ့ဓာရီကလူပြောတော်တတိတန်လျောသဘောကြမဲ့ဆွေဆိုတော့လက်တော်မြချမယ်လို့ဆိုပြီးတော့မှ အစွမ်းကြိုးစားကြမဇန်ကြီးမင်းနောတံကစေဒီပိတံလေရဝိနာဒုမာယဝတောယောနာပါရိနံရုတောနုဒိဋ္ဌတာဟုနော တာနာလဲလားဘုန်းကြီးတဲ့ရဟန်းတုတ်တာကိုကပုံနာမျိုးတွေပဲအဲဒီကကြတော့မှဗိမာနာဓာရဏိမာနိတုံရှံဟာရိကြပါဏာနိဘပန္တရာရိယောဣမာတတေပပရံညောသမတတောဒိဗ္ဗကြသတ္တံဝါကြံလျောနေတရိဇာနိမနုဿလောကေဟိပါတယောနာတဘောခရော တာနာလဲလားဘုန်းကြီးလည်းရန်ထုတ်တာပဲအဲလိုဆိုတော့ဟိုစဟိုဘွဲတွေကလည်းပဲအာကြမကမာတာရှတရောပိတမတရေယေနာပါလုနာပါတိတာနာကျရရမသမမရယံသမရယံဘဂောယထမန္တယောရေနိနာနာဘဘမကြည်ရိဘဘဘမန္တယောရေ ပရိသနာလဲလားယုံနဲ့တန်နဲ့တော့လိုက်တယ်မဟုတ်လားအခုမှဩအိန္ဒိယကရေဒီယိုလာကရည်သေးတယ်အိတ်မငိုက်ကြဘူးအဲဒီလိုဆိုပြီးတော့မှအပြားအဆိုင်နဲ့လူပြောတော့မင်းသားနှစ်ယောက်သဘောကျရင်သို့တော့လတ်တော့ပေးမယ်ဆိုပြီးတော့ပြိုင်ဆိုင်ကြိုးစားလိုက်ကြတာ အေဒါဝိမလို့ရှင်သာရိပုတ္တရာလောင်ဥပဒိတ်တာရှင်မောကလန်လောင်ကောလိတာသူတို့နှစ်တွေအားမပြုံးမရဲ့ထေဝါခัญญာအေးအဲ့ဒီကြတော့မတရားမျက်နှာတရားကြည့်ပြီးတော့မှဆွေတော်အိမ်နဲ့မြအခမ်းမသိဖြစ်လာသလားသင်ရဲ့ရုပ်ဤမျက်နှာနေထမကြည့်ရွှင်ပါလားဟာဆွေတော်ဟာကကြုတ်ပြောတယ် ခြေတော်မျက်နှာရောမကြည်မလင်းမရှိမပြနဲ့ဘာပြုလို့တော့လို့ဆိုတဲ့အခါနှစ်ယောက်ပြိုင်လူတဲ့အဲ့ဒါအဖြေစကားထွက်လာတာဘယ်လိုလဲဇေဟသတ္တေတိတ်ခံတေအေးနှစ်တရားလောက်ရောက်မဲ့ဆိုရင်ကတဲ့လူဆိုတဲ့လူကြီးတဲ့လူအားလုံးဟာသေဆုံးပျက်စီးကုန်ညမှာပဲအဲဒီတော့ အတိရတရားရှိတဲ့အတွက်အမတဓမ္မမတိတဲ့တရားရှိရမယ်အေးလာတငယ်ချင်းတို့အဲ့ဒီမသိတရားကိုရှာကြသို့လို့ရှင်သာရိပုတ္တရာကလူမျိုးတော်900နဲ့ ကြွေထားခြင်း900ခြံရရှိတယ်ရှင်မောကလန်လောင်းငါလူတွေတော့900နဲ့ရွှေထား900ခြံရရှိတယ်အဲ့ဒါဘသူမှမတိုက်တွန်းမဲနဲ့တိတ်တဆိတ်ကြွားကြည်အားကနေပြီးတော့မတိတရားရှာထွက်ခဲ့ကြပါတတ်တယ်ဘာလို့ရာကဝဲကြည်ရာကဘာရှာထွက်မတိတရား ဒါပဲပါခြင်းအောက်ထားလို့မရဘူးဆိုတာပွဲကြည့်နေတော့လည်းပဲပါခြင်းတော့နိဗ္ဗာန်အောင်ွယ်ပါခြင်းတော့အောက်ထားလို့ရသလားဒါပြောတာတောင်တွေးမြောက်တွေးရှောက်မတွေးကြနဲ့ခိုင်းတော်ပြီဗျ အခုအနာတပိုင်းကပရိသတ်ရေဖရာကိုမတွေးတွေးအောင်ရှာမယ်ပါတယ်လေတို့ပိသကဖရာကိုမလွတ်လွတ်အောင်ရှောင်မယ်ဟုတ်တယ်မို့လားဒါကြောင့်ကိုအိမ်ကိုမျိုးကိုရွာကဘုရားတကိုးကြီးတယ်မထင်ဘူးဟမ်တကိုးကြီးဘုရားကြီးသွားပူရအောင်တကိုးကြီးဘုရားကြီးသွားပူရအောင်လက်ဆိုပြီးဖယက်လေထွက်နေတာဘာလုပ်နေရအဲ ရင်ငါကိုဘုရားဖူးသမ်းမှာတနေ့အချိန်190ဟိုမှာဘုရားတစုဖူးဖို့ရသွားလေရတာငွေကုန်ကြေးကြလူပန်းစိတ်ပန်းမပန်းဘူးလားအဲ့ဒါပဲအဲ့ဒါဘုရားကိုလွတ်အောင်ရှောင်းနေကြဘာပါလဲအနာတမိငါဘုရားကိုတွေ့အောင်ရှာမယ်အဲ့ဒါနဲ့သုတ်တန်သောနတ်များကဖွင့်ပေးတဲ့အခါ မြို့ပြင်ကိုထွက်သွားဘုံမချင်းလေးတဲ့ကြဝအောင်မြရဲ့စာရှာဝေတစ်တန်တောက်တာဟစ်တာဟောက်တာဟိန်းနာဒါကိုကြားတဲ့အခါကျတော့မှဟာဒါချင်းမြစ်တေကြတို့အတမလာလို့အဲဒီလိုအတန်ကိုအာယုယူပြီးတကလာကြောက်စိတ်ဆိုတဲ့ဒေါသဖြစ်လာတော့ဟောအလင်းရောင်ပျောက်သွားပြီ။ဘာပျောက်သွား ကတော့ဥဒ္ဓပါတိအလောကောလေယောမြန္တရတာယီွယ်ပြောက်၍သွားလေတော့ဤေအနာကရောမိုက်တိုက်သည်ဥတပါတိထင်ရှားဖြစ်ပေါ်၍လာပြီအဲ့ဒီကကြတော့မှဟဲကြောက်เสียညပြန်မပါပဲလေဒါလို့ဆိုပြီးတော့ပြန်မှုရာစိတ်ဖြစ်တော့သူ့နောက်ကကောင်းကင်ကတပါးတည်းပါလာတဲ့ဓာတ်တွေက ရုပ်ကိုမပြတန်စင်နဲ့ထုတ်ပြီးတော့အပိလိုက်တာအဘိကမအာဃပရိဘိကမကာပရိဘိကမနာတိတေယောနောပဋိကမနာကာပတိအိရှင်တထေယိအဘိကမမကြောက်မရွံ့နောက်မတွမရဲဝန်ဇာနီရှိတို့ချီလောကာပတိအိရှင်တထေယိ အဘိကမမကြောက်မယွနောက်မတော်မရဲ့ဥဇာနီရှိသို့ချီလောတေတိယဘိကမနာမကြောက်မနောနောက်မတော်မရဲ့ဥဇာနီရှိသို့ချီခြင်းသည်တေယောကောင်းမျိုးတရားတွေကစောင့်ကြိုနေသည်ဖြင့်မြတ်လာပေသည်သာတေတိယပဋိကမနာကြောက်ကြောက်ယွယွနောက်တော်တွန်သွားခြင်းသည် နောတေယောဆိုကြတရားအရှုံးတရားတွေကစောင့်နေ ပေသဖြင့်မမြတ်သီတာတဲ့ဗျာအေဒါယောချင်းညုံပြောလိုတာကတထေကြီးရှိသို့ပါတယ်လေဘာရှိသို့ဒီပါအဲ့ဒီတထေကြီးတဲ့ပြောရမယ်ပန်းသလားဗျာအရင်မရှိဖြားမရှိဒီလောက်သာပဒညောင်းမှတွေ့ရင်နတ်ဘင်ကကြတော့ငရုတ်စုံနဲ့ရေတက်ပြီးညက်ညက်ပါအောင်ထောင်းတော့ကြကြားလာ တထေကြီးရှိသောဘာရတော့အဲဒီကကြတော့မှငါဖယားနဲ့တွေ့ရအောင်သွားနေတာပါလားလို့ဘုရားအာယုံနဲ့သူစိတ်နဲ့ဘုရားအာယုံအဲဒီလိုပေါင်းစုံလိုက်တဲ့အခါကျတော့မှဟောအလင်းရောက်ပြီဖြစ်ပွားလို့ရှေ့ဆက်ခရီးသွားပါတယ်မြို့ကမြို့နဲ့ဝေလီတော်ကနဲ့လေ အဲဒါစားစားကြတဲ့ခြင်းသစ်ကြဝံအောင်မြတို့ရဲ့ဟောက်တဟိတတစ်တန်တောက်တာဒါတွေကိုကြားရတော့ဟောအနာရမိတတိ၆စိတ်ဝင်လာလို့အလင်းရောင်ပြောက်သွားပြန်ပြီအမောင်လူကြီးဆိုလာတဲ့အခါကြောက်စရာညပြန်မှပါပဲလေ အဲ့ဒီအခါကောင်းကင်ယံကတပါးလေပါလာတဲ့နတ်တွေကအဘိကမကပတိဘိကမကပတိဘိကမနာနေတေယောနောပဋိကမနာအဓိပ္ပာယ်ကတထေကြီးရှိသို့ပါတယ်လေအေးအဲ့လိုအပ်ပေတဲ့အခါကျတော့မှငါဘုရားနဲ့တွေ့ရအောင်သွားနေတာပါလားလို့ဘုရားအာယုန်နဲ့သူစိတ် တဲ့ရုပ်ဓာတ်တွေစင်ကြယ်ပြီးတော့မှအလင်းရောင်တွေထွက်လာတယ်။ဒါနဲ့ရှိသယိဆက်တဲ့ခါကြတော့မြို့နဲ့ဝေးလေတောကလည်းလေတဲ့ဗျ။အဲတော့တော်ကြီးမြတ်မဲလည်းမရှင်နေတကြဝေါမြတ်တို့ဤစာချသံမံပိတဟိတဟောတတိတတောက်တာဒါရီခြာရပြန်တော့ဟဲကြောက်ချရာညပြန်မှပါပဲလေ အဲဒီလိုစိတ်ဓာတ်တွေရောကြတဲ့အခါကျတော့မှကောင်းကင်ကတပါးနဲ့ပန်းလာတဲ့နတ်တွေကငကူဟာလူချင်းချင်းမြမဟုတ်တော်ဘူးတတဟာတိတတအတ္တတတအတ္တတရိယရထတတံကိညာသာသာနိအာမုကမဏိပုံနလာဧကတဗရဝိတယရတ္တကလံနခတိသောတသိ ဘက်ကပါလေဂါပတိအိရှင်တထေယိတတာဟာတိအေယရဏကုဏပါစီချက်ထားတဲ့မင်းတို့ရှိတဲ့ရှင်ဟတသိတတာအတ္တယရဏကုဏပါစီချက်ထားတဲ့မင်းတို့ရှိတဲ့မြင်ဟတသိအတ္တတရိရထယရဏကုဏပါစီချက်ထားတဲ့ မင်းတို့ရှိတဲ့ယထာကတသိအာမောကမဏိကုဏလာဘောင်းနှထောင်ပရိစသည်အလပင်ကရိယာကျုံကြီးစွာပါတဲ့အဲပညာတဲ့အမျိုးသမီးကတသိအဲ့တော့ဘဏ္ဍသိလဲရှင်ကမြင်းကယထာကမျိုးသမီးကညာကအေးရိုး မဟုတ်ဘူးယရနာခုနှစ်ပါးစီချဲထားတာအဲတော့အဲ့ဒီသိလေးဒီကုသိုလ်များရမယ်ဆိုရင်အာခလူပဲပေါ့ယန္တမျိုး၅ပါးမပြတ်စီရင်တသက်သုံးစားလို့ကိုဦးမလားမကုံတော့ဘူးတဲ့အဲယန္တမျိုး၅ပါးဖြတ်ကြည့်လိုက်ရင်တခဏချင်းနဲ့တောင်တောင်ပြဲအတက်တက်ပြာ လို့ပြောပြီးတော့ပါလေတရာဟာဒီတတအသတရိရတအမောကမဏိကုံတလာနေဟောဘေးယရဏခုနပါစီချက်တာတဲ့မင်းကြီးတဲ့ရှင်တသိမင်းကြီးတဲ့မင်းငါတသိမင်းကြီးတဲ့ယထာကတသိယရဏခုနပါဝှချင်တာတဲ့မြို့သမီးကညာတသိ ဧကနာပရဝိတိဟာရတာကလံနခတိသောလသိတဲ့ဧတာနိအဲ့ဒီသိမ့်လေးလီဆိုတဲ့ကုသိုလ်အစွမ်းတို့သည်ဧကတပရဝိတိဟာရတာအခုသင်မယားကိုမှန်လာနေတဲ့ခြိတလန်ဤသောလသိကလံတဆ60 စိတ်ပြီးတော့16လေးနဲ့မြောက်ပါလင်ဖြင့်တစိတ်သောတံမိုးသည်နဂတိမထိုက်တံပေတကား လိုက်ပါတယ်ဒါပေမဲ့ရန်မျိုးကပဖြတ်ကြည့်ရင်တော့ပျက်စီးသွားနိုင်တယ်မှန်ရလားအဲ့ဒီသိနေလေကုသိုလ်တရကုအနာရမိဘယ်ကိုသွားနေဖယားနဲ့တွေ့ရအောင်သွားနေတဲ့ခြိတလန်းဖြစ်တဲ့ကုသိုလ်16စိတ်စိတ်ခြိတလန်းဖြစ်တဲ့ကုသိုလ်ကိုဘဏ္ဍစိတ်စိတ်အဲဒီ16ကို16နဲ့ပြန်မြောက် မှန်လားပါဗျာအလီစာအုပ်ထဲမှာ16 12လီပဲပါပါတယ်ဗျာ258ဘယ်လောက်ပါလဲအေး256ကို255နှုတ်လိုက်တစ်အစိတ်အပိုင်ရန်တယ်ဘယ်လောက်ကြလဲ နဲ့ခြေတလန်းရဲ့256သိသိနဲ့အဲ့ဒီဒသိမ့်မြသောကုသိုလ်ကိုခုနကသိမ့်လေးလေးကုသိုလ်ကမမိပါဘူးတဲ့။ဘာကြောင့်လို့သိမ့်လေးလေးကုသိုလ်ကရံမျိုး၅ပါးဖြတ်ကြည့်လို့ပျက်စီးနိုင်ပါတယ်အခုဒီကုသိုလ်တရားကဘယ်မင်းဘယ်ဆိုဘယ်တခိုးကမှသိမ့်လို့မရပါသဘောပေါက်ပါဆိုမင်းစီ ထာယင်တလီမင်းသမီးရှစ်မျိုးချစ်သိမ့်စီယတနာမျိုးမှန်ဟိုတံချက်စီထိုကျိုးရအာဃအလောက်သည်မင်းစီမြေ ယထာယံတလီမင်းသမီးရှိမျိုးချစ်သိမ့်စီယတနာမျိုးမှန်ကိုတံချေစီထိုကျိုးရအာဃအံလောက်သည်ထိုရာကျိုးထက်တံမိုးကြီးစွာ တာမိဓမ္မံသူနိတာမိကန္နမလာတိပူဇံပူဇိတာမိတိတဲ့ဟေးဘုရားဘုဖာရအောင်ဓမ္မမုတ်တရားနာရအောင်ဥပုသ်ဆောင်သွားရအောင်ဟေးတန်ဃာတော်ရှင်မြတ်တွေရှိကရအောင်အဲ့ဒီလိုပြောတဲ့ဘုရားတရားတန်ခါကိုမှန်းပြီးတော့လမ်းနဲ့ခြေတလမ်းရဲ့250 60စိတ်နဲ့ ခုနကသိန်းလေးလေးကုသိုလ်ကမမိပါဘူးတဲ့သဘောပေါက်လားထိုရာကျိုးထက်တမိုးကြီးစွာဖရာကိုမန်းလမ်းတော်ချေမှာဖရာကိုမန်းလမ်းတော်ချေမှာ ဘာသာဝင်လူသားများအတွက်ယရဏသုံးပါးရှိကြရတာဟာအင်မတန်မှအနှစ်သာရရှိပါတယ်အကျိုးတရားမများဘူးများပါဘူးအဲ့ဒါကြောင့်ကြိုးစားပြီးတော့စိတ်ပါလက်ပါအာဝရေယအနေအပြည့်ရှိကြကြကိုယ်ခွဲကြဗျာဟောအေးအဲ့တော့တဲ့ ဒီနေရာကိုယူပြီးတော့ဘုန်းကြီးတို့ကဗာလဲသံကရီကြောတန်နဲ့ဒီချီလန်လို့ဆိုပြီးတော့တရားအမိပေးထားလိုက်အဲထို့အတူဝိပဿနာဓမ္မအထုတ်တဲ့နေရာမှာလည်းပဲသို့အချေတလန်တော်ခြေတလန်တော်သံကြောတန်တဲ့ဘယ်လိုချီလန်ဘယ်လိုချီလန်ဤမမိတ်တဲ့ ज्वाला ချကိုင်စိတ်ဆိုင်မကွယ်မူယာတိဒါဤမိတ်ဆိုတဲ့ခြေတလန်းတော် အကြွားနှမ်းချခိုင်ကြွားနှမ်းချခိုင်စိတ်ဆိုင်မက်ွယ်စိတ်ဆိုင်မက်ွယ်မူရတိမူရတိတန်ဤမိတ်ဆိုရဲအေးမြတ်စွာကြောင့်တဲ့ဟောင်းလောင်ချက်တို့ဖြင့်ကုသိုလ်ကိစ္စပြုတဲ့ခြေလန်းနိုင်ခြေလန်းနိုင်ဟာအင်မတန်တန်မိုးကြည့်ပါတယ်မှန်ရလားဗျာဒါ ကြိုးစားပြီးတော့ဘာသာရေးကိုစိတ်ပါလက်ပါအာဘာရိယပြုကြဓမ္မလို့တိုက်တွန်းမရတယ်။ကိုင်းနာနဲ့ပရိသတ်ရဲ့အနာတပိသထေကြီးအဲဒီလိုနာမည်အားကတိုက်တွန်းတဲ့အခါဟဲ့ဘာဘုရားနဲ့တွေ့ရအောင်သွားနေတာပါလားလို့ဗုဒ္ဓရမဏအာရပါဘုရားအာယုန်နဲ့သူစိတ်ပါသူစိတ်နဲ့အဲ ပေါင်းဆုံးလိုက်တဲ့အခါကျတော့မှခန္ဓာကိုယ်အလင်းရောင်နေပိုးထွက်လာတဲ့အခါကျတော့မှဟောရင်း၌ဒေါနာရောက်သွားတော့မြတ်စွာဘုရားကပိညတိဗုဒ္ဓသနေနိတိတေတဝါအေဟိသုတ္တထာတိအာလပတိ ပညာတိခိဏအသောဗုဒ္ဓသေဗျာနေရာ၌နိဒရိတဝထိုင်တော်မူ၍သူရတာသူရတာအေဟိငါဘယဒီမာလာခဲ့ပါဣတိဤသောအာလပတိကောင်းစွာမသွေငယ်နာမိကလေးကိုခေါ်လိုက်ပါပေတတိအေအနာမေဇောတံအမိက အလုံးပေးအမိသူရဲ့ငယ်နာမည်ကုလဓာတိကမိဘသူမျိုးများကပေးထားတာကသူဓာတ္တဘသူလဲဘေးသူဓာတ္တဟောအနာသဘေကျွနာကအနာထာနံဘိဏတရာတိတိအနာထာဘိဏိကောကိုဝယမမွရှိရသူတို့အားစာယတပိဋ္ဌသောကြောင့်အနာတပိန်တို့နောက်မှတွင်လာတာ အမေအဖေပေးခဲ့တဲ့နာမကဘသူလဲသူဒတ္တာဘသူလဲအေးအဲ့ဒီလုံငယ်နာမည်ခေါ်လိုက်တော့အနာသမီးကလည်းတွေးထားဟာဘုရားသာဆွေသူတတုမသိနိုင်တဲ့အရာကိုသိပါစေဆိုပြီးတော့မှအဲဒီလိုအာယုန်လိုက်တော့ဘုရားကဣသူရတ္တ ဟဲ့သူရတ္တလာခဲ့အာဘယဒီမှာအဲဒီလိုခေါ်လိုက်တဲ့ဆိုရင်မဲ့စိတ်ထဲကအလိုလိုဘုရားပေါ်စိတ်ညွတ်သွားတယ်။ဘာဖြစ်သွားတယ်။အေးဘုရားပေါ်စိတ်ညွတ်သွားတယ်တဲ့ဗျာ။ အဲ့လိုစိတ်ညွတ်ပြီးတော့မှမြတ်စွာဘုရားတန်သွားလို့မြတ်စွာဘုရားရဲ့ခြေတော်သုံးကြမလို့တို့ကိုနှဘူးနဲ့ပုတ်တိုက်အေးနှုတ်ခမ်းနဲ့စုံနမ်းပြီးတကလာအာကုဇရာဖြစ်ပါစေအဲဒီလိုသောပိတကလာနာမန္တေတေတုပန္နေဘဂဝါတရားဟောတော်မူပါတရားဟောတော်မူပါဆိုတော့မှာဘုရားက ဒါနာကထာသီလကထာသကကထာမကကထာခမနာအာဒီနဝကထာဩကရသံဃိလေသကထာနိကမေအာနိတန္တကထာသတုသစ္စာကထာပရမဒါနာတရားဒုတိယသီလတရား အဲ့ဒီဒါနသီလပြုရင်သက်ကအေးလူပြည့်နတ်ပြည့်ချမ်းသာခံစားရမယ်နောက်ပြီးတော့မှကာမနာအာဒီနဝကထာကာမဂုဏ်တို့ရဲ့အပြစ်ကိုပြပါတယ်။ဩကာရသံဃိတကထာကိလေသာတို့ရဲ့အပြစ်ကိုလည်းပြပါတယ်။ အေနိကမြာရိသန္တာကထာကာမကိုထွက်မြောက်ခြင်းအကျိုးကို ပြပြီးတော့မှသတုသစ္စကထာသစ္စာ၄ပါးပြတော်မူတယ်။ဘာပြပါလဲ။ကိုင်းဆိုဒုက္ခသစ္စာဒုက္ခသစ္စာရှင်ရရမဏတရားရှင်ရရမဏတရားသမုရိယသစ္စာသမုရိယသစ္စာရှင်ရ ရှုပ်ရာမှန်တဲ့တရားမကသစ္စာရှိရချုပ်ကြောင်းလမ်းစဉ်ကောင်းမှန်တဲ့တရားအဲ့ဒါဘာလေးပါသစ္စာလေးပါအေးသစ္စာကလည်းဝစီသစ္စာသမုဒိသစ္စာပရမတ္ထသစ္စာရိယသစ္စာအမျိုးမျိုးရှိ နှုတ်ထွက်မန္နာဝစီသစ္စာနှုတ်ထွက်မန္နာေသမုတ်ပြောမာနာသမုဒိသစ္စာဒါပလင်နဲ့ဒါထွေးကနဲ့ဒါဥတဲ့ဖြာတဲ့လို့ပြောတာပါတော့သမုဒိသစ္စာစိတ်စေတသိက်ယုံနိဗ္ဗာန်ဆိုတာပါရမတ္ထသစ္စာဘာသစ္စာဩ ဒုက္ခသမုယနိရောဓမဂ္ဂကအရိယသစ္စာဘာသစ္စာအဲ့ဒီမှာအရိယဆိုတဲ့အမိလေးပါမှပို့ပြီးတော့တိကျတယ်။ဒါကြောင့်ဒုက္ခအရိယသစ္စာဒုက္ခသမုဒယအရိယသစ္စာဒုက္ခនិရောဓအရိယသစ္စာဒုက္ခនិရောဓဂာမိနိပฏิပရာအရိယသစ္စာဟုတ်ပလား ဒီနေရာအရိယာဆိုတဲ့စကားလုံးလေးထက်သုံးမှပို့ပြီးတော့တိကျတယ်တဲ့အဲ့တော့သစ္စာဆိုတာဘယ်သစ္စာဖြစ်ဖြစ်မှန်တာကြီးပဲအေးဝစီသစ္စာတဲ့ဟောဝစီသစ္စာဆိုတာဘုန်းကြီးတို့ဘုရားလောင်းငုံမင်းဖြစ်သင်္ကာလတော်မီကြီးလောင်လာတဲ့အခါအေးအဲ့ဒီမှာကဘာမီလောင်ဟိုမချိအဲအတ္တသမန် ဖေးမှနတ်ဒီကိုနဲ့တူစွာချစ်ရမဲ့သူမရှိဘူးဒါကြောင့်သေပြီးကြောက်တဲ့ပြသားလေးလိုက်သေးထားပြီးတော့မိဘနှစ်ပြားပြီးသွားကြအဲဒီကမှတော်မီကလည်းတုံးလောင်လာဘုရားလောင်ငုံမလေးကငါမှာသစ္စာမတပါချအကုရမရှိဘူးရဲ့လို့ဟေသဏိပကအပတနာတန်တိပါဒအဝိဇ္ဇနာ မာတာပိတသလိခန္ဓာသတဝိဒပဋိကမဘာတိစေကတိမေဇမပိစလိတောတိခိဘုဇေတိသောလတ္တကရိတဏိဥရကံပတ္တဝယထာတိခိသစ္စေနမေသမောနာတိဣတာမေသစ္စာပါရမီ ပေးမနတ်ဒီကိုနဲ့တူစွာချစ်ရမဲ့သူမရှိဘူးဒါကြောင့်သေပြီးကြောက်တဲ့ပြင်သားလေးလိုက်သေးထားပြီးတော့မိဘနှစ်ပြားပြီးသွားကြအဲဒီကမှတော်မီကလည်းတုံးလောင်လာဘုရားလောင်းငုံမင်းလေးကငါမှာသစ္စာမတပါချအကုရမရှိဘူးရဲ့လို့ဟေသဏိပကအပတနာတန်တိပါဒအဝိဇ္ဇနာ မာတာပိတသလိခန္ဓာသတဝိဒပတိကမဘာတိစေကတိမေဇမပိစလိတောတိခိဝဇတိသောလတ္တကရိတတိဥရကံပတ္တဝယထာတိခိသစ္စေနမေတမောနာတိဣတာမေသစ္စပါရမီဒိဗ္ဗကဩတော်မိ ကျွန်ုပ်မှာတဲ့တောင်မှနှစ်ခုရှိတယ်ငယ်သေးလို့မပြန်ပါနိုင်ဘုတော်မီကျွန်ုပ်မှာခြေနှောင်းရှိတယ်ငယ်သေးလို့မသွားပါနိုင်ဘုတော်မီကျွန်ုပ်မှာမိဘနှပြရှိတယ်သေးပေကြောက်၍အဝိပြီးသွားကြပြီဤမှန်သောသစ္စာစကားကြောင့်တော်မီကြီးငြိမ်းပြောက်ပါစေသစ္စာပြုတဲ့အခါမှာ16မင်းပေသာ တပတ်တပတ်ဟာစပါးဆက်တဲ့ရင်ကျဲရလက်ကွက်နဲ့တိုင်းတာကြီးအဲ့တော့16ပဲဆိုတော့အဝေးကြီးပေါ့အဲ့ဒီမှာရတဲ့မငုတ်လျောသည်တို့တော်မီကြီးငိမ့်ပြောက်သွားတယ်တော်မီကြီးအဲ့ဒါဝစီသစ္စာအကြောင်းအရာကောင်းတာမကောင်းတာဗราဏမဟုတ်ဘူးနှုတ်ထွက်မှန်ဖို့ရေးကြည့်တယ်။ဘာရေးကြည့်လဲ ကနာတိပါယနာဇတ်ကြတော့မိသားစု3ယောက်သူတို့ကိုးကွယ်တဲ့ဂုရုပါဏိကြီးထံသွားကြအဲဒီမှာမိဘနှပြကယသိကြီးနဲ့စကားပြောကလေးကအောက်မှာဂေါ်လီလိတ်ကစားကြရဲ့စကားပြောရင်းနဲ့အဲဒီကလေးဂေါ်လီလုံးကတောင်မိုတွင်တကူတည်းကျသွားတော့မစင်မရင်လက်နဲ့နှိုက်လိုက်အဲဒီလက်နဲ့တွင်းနှခန့်ဒီတော့ ရေမုံသဲမုံနေအောက်ကြသည်ဖြင့်အောက်ကမွေရက်မျက်လုံးနဲ့ဝင်သွားအဲ့ဒါနဲ့ကလေးလက်ပြန်လှုပ်တော့မွေရလည်းပဲဒေါသနဲ့ထွက်ပြီးတော့မှပေါက်လိုက်တာအဲ့ကလေးဆိုပြီးတော့ကလေးအစိတ်တွေမဲပြီးလဲသွားအဲ့ဒါမြင်ရတဲ့ဖခင်ကပြီးသွားသားလေးပွေ့ချီပြီးတော့မှယသိထန်လာ gain ဘယ်နဲ့တော့ကျွတ်တို့ဘယ်နဲ့လောက်ကြမလဲအဲ တို့မှဒီနေရာသစ္စာမှာတပါအခြားခြင်းမရှိဘူးဆိုပြီးယသိကြီးကငါယင်သစ္စာဆိုမယ်ငါဒီယသိဘဝခုနှစ်ရက်သာပြောပါတယ်ကျန်တဲ့နှစ်ပေါင်း50ကျောင်းလကားကျောင်းမှာအာနာလို့နေခဲ့တာ ဤမန်သောသစ္စာစကားကြောင့်ကလေးစိတ်လျှော့ကြပါစေသတည်းလို့ခေါင်းကပုတ်သက်ချလိုက်တာလက်ပင်တိုင်အစိတ်ကြပြီးတော့ကလေးမျက်လုံးဖွင့်စကားပြောတယ်။ဘာသစ္စာနှုတ်ထွက်မှန်တဲ့သစ္စာဟုတ်ပါလားအဲ့တော့ခိုင်เจ้าကမင်းလက်ကဆိုမှန်လားပါဗျာ ပည့်တော်ကလည်းကိုရောကိုကြည်ညိုလွန်းလာလို့ကြောက်ဆောက်ထားသည်မဟုတ်ပါကြောင်းနကခေါ်ခန့်ခြင်းလို့သာဆောက်ထားတာဣမန်သောသစ္စာစကားကြောင့်ကလေးစိတ်လျှော့ကြပါစေသတည်းပို့ချလိုက်တာအစိတ်တွေခါတိုင်အောင်လျှော့ကြပြီးကလေးထထိုင်တယ်ဘသူအလက်ကျောင်းအမအလက်ကလေးအမေအလက် အဲကျွတ်တို့သာမသေးတော့ပါဘူးတော့အိမ်ကြမှာချိန်ခွေတာပါအောင်းမယ်မင်းတို့မိန်းမတွေဥတိုးရဲ့အမျိုးတွေမိန်းမဆိုတာဟမ်ဘုန်းကြီးတို့ကတော့ဥတိုးရဲ့အမျိုးလို့ပြောတာပါသူများဆိုတော့ကတော့မင်းနားထောင်ပြီးတော့မင်းလည်းကြမှာတောင်လုံးမြောက်လုံးမလုံးနဲ့ဆိုရမယ်ဒါလို့ဆိုတော်အောင်စင်ဟမ်

ဤမသောတစ္ဆာကကြောင့်ကလေးအချိန်လျှော့ကြပါစေသတည်းဆိုတော့ဟောခါကနေခြေတော့တဲ့ဟောစိတ်တွေလျှော့ခြင်းသွားလို့ကလေးထပြီးတဲ့အဲ့ဒါဘာသစ္စာအဲတို့လိုရင်လည်းအိမ်ကြတော့မိသားစုတွေသစ္စာဆိုကြဟုတ်ကလားအေးအဲ့ဒီကြတော့မှဩကြည်စမ်းငါနှုတ်ထွက်မှန်တဲ့စကား အဲ့ဒါတောင်းမှဒီကလေးစိတ်ချအောင်စွန့်ဤတတ္တိရှိတဲ့ဆိုပြီးရသေးကြီးကလည်းသေးတယ်မှသက်ဆုံးပျော်သွားတယ်ရသေးကြီးအဲကျောင်းငါကလည်းဩဘာပဲဖြစ်ဖြစ်ဒီရသေးကြီးရဲ့အနေထိုင်ကငါကြည်ညိုပါတော့မယ်ဆိုပြီးတသက်လုံးကြည်ညိုသွားတဲ့ကျောင်းငါကလည်းနောက်တစ်ခုက ပတိလပ်သွားပြီပါတယ်တော့လေးဓမ္မသတ်သုံးကြောင့်အမခေါ်တဲ့ကလေးအမေကလည်းပဲအဲ့ဒါသေးဓမ္မသတ်သုံးချစ်သွားတဲ့ဗျာအဲ့ဒါဗာသစ္စာဟောဝစီသစ္စာဒီမိအများကြီးကြံနေတယ်တော်ပြီသမုဒိသစ္စာဆိုတာသမုတ်ပြောမှန်တာ အေးဒါတွေးကလို့ခေါ်ကြလို့ဒါကိုရေကွက်လို့ခေါ်ကြဆိုလို့ရှေးလူကြီးသူမပြောခဲ့တာကိုနောက်ကနေပြီးတော့အတူတကွလိုက်ခေါ်လို့အဲ့ဒါကိုဘာသစ်သာအဲသမုဒိသစ္စာသမုဒိသစ္စာလည်းသူစွမ်းအားလျော်ညီစွာအကျိုးရှိတာပဲခိုင်းမအေးဖေးရသမုတ်ထားတဲ့သမုဒိသစ္စာမဟုတ်လားဒါပေမဲ့လို့မအေးဖေးကိုလေးစားတယ်ဆိုရင်အကျိုးမရဘူးလား အေးမိမလည်းမိမပဲမိမအေးလည်းမိမပဲဆိုပြီးတော့ဟောဒီလိုသဘောထားမယ်မီးမျိုးသွားမှာဟောသမုဒိသက်သာလည်းသူ့နေရာနဲ့သူတော့မှန်တယ်နော်အေးအဲ့တော့ပရမတ္တသစ္စာဆိုတာစိတ်စေတသိက်ယုတ်နိဗ္ဗာန်စိတ်ဒီပဲပုဂ္ဂိုလ်တ attva မှာပဲဖြစ်ဖြစ်အာရမဏစိတ်နေတည်တည်စိတ်တာအာယုံကိုကြံသိခြင်းသဘောရှိတယ် အေးအဲ့ဒါကစအယံစကားနဲ့ပြောတော့အာယုံရှိမှစိတ်ဖြစ်တယ်ဗါတယ်မြင်စရာရှိမှမြင်သည့်စိတ်ကြားစရာရှိမှနားစရာရှိမှစားစရာရှိမှထိစရာရှိမှကြံစရာရှိမှမနေ့ကပြောခဲ့ပြီလေ အရှင်အာယုံမြတ်ကြီးထီတော်မြင်သည့်စိတ်ဓာပေါ်လာတယ်မြင်ရတာကိုသာယာကြတော်ဥပဒနာဖြစ်လာတယ်ရာရာအာယုံကြုံရဘဝမှာရှိကြပျော်မွေ့သူအကွယ်ဘဝတည်းကိုဖြစ်စေတတ်လို့တဏှာငါကိုဖြတ်ရမယ်မြင်တဲ့အခါမြင်တဲ့မကဥပဒနာပြပါတယ်ဒါကြောင့် ရှုမှတ်ဖို့အရေးသတိပေးလို့ဆိုတယ်ပြောခဲ့ပြီနော်အဲအဲ့တော့အာယုရှိမှဘာဖြစ်တယ်စိတ်ဖြစ်တဲ့အတွင်းစိတ်သူတိုင်းတိုင်းထားကြည့်ရမှာအာယုရှိမှဖြစ်တဲ့ဘာသူမှသူတိုင်းထားလို့ပဲရမယ်ဟုတ်ပါလား အေးစေတသိက်ဆိုတာစိတ်တနေတိတာစေတတိကံနဲ့စိတ်ကိုမိ၍ဖြစ်တဲ့သဘောဟာဘာလဲအဲဒီလိုဆိုရင်းဖြင့်စိတ်သူတိုင်းတိုင်းထားလို့ရအဲ့ဒါပဲဒါကိုပဲစိတ်စိတ်တိုင်းထားမရှိမပွားငြိမ်းချဒုက္ခမြဒုက္ခသိပြီးတမ်းမယ်ဆိုတဲ့ဝါဒတွေတော့ပွားကြတယ် နောက်တစ်ခုရုပ်ပိတိရူပံဖောက်ပြန်တတ်တာယုတ်တရားဖောက်ပြန်တတ်တယ်ဆိုတာဝိတရုပ္ပတ္တိရှိသဘောနဲ့မတူတာအဲ့ဒါကိုဖောက်ပြန်တယ်လို့ခေါ်တယ်ရှိသဘောနဲ့မတူတာကိုဒီဖောက်ပြန်တယ်လို့ခေါ်တယ်အဲ့ဒါယုတ်တရားနောက်တစ်ခုနိဗ္ဗာန်တရားကြတော့ပြိဿယေနိမရှိဘူးဝါနတဏဖြစ်ခြင်းအဲ့တော့တဏမဖြစ်တာနိဗ္ဗာန် တဲ့ဗျာဘသူတဏ္ဍမဖြစ်ဖြစ်ဒီသဘောကမရွေလျောဘူးအဲဒါကြောင့်ပရမောအဝိပရိတောအထောပရမထောအယမပေါင်းမပြန်မှန်ကန်တိကြလို့သူကိုပရမတ္ထသစ္စာမသစ္စာ ဟာရှင်မြတ်ကသာမဖောက်မပြန်ပြောတယ်ရုပ်တရားဖောက်ပြန်တယ်ဆိုအဲ့ဒီဖောက်ပြန်တဲ့သဘောကအမြဲတည်တဲ့သဘောကိုဖောက်မဖောက်ပြန်တာဒါရုပ်တရားရဲ့ပရမတ်ပဲတဲ့ကြိုက်တော်ပြီနောက်ဟောအရိယသစ္စာဘာသစ္စာအရိယပြုစင်သောမြင့်မြတ်သောမှန်ကန်သောသစ္စာမှန်ကန်မှု သစ္စာဆိုတာဖြူရှင်တဲ့အမှန်တရားဘယ်သူမျက်နာမှမထောက်ဘူးပြိတ္တာအဲအဲ့ဒီမှာဒုက္ခသစ္စာရှင်ရတမနဲ့တရားအေးအဲ့ဒီရှင်ရတမနဲ့တရားဆိုတော့ဒီဒုက္ခသစ္စာဘာလဲလို့ဆိုဒုက္ခဒီမကံဝတ္တ ဒေဝမကံကမ္မဘောရူပဘောအရူပဘုံ၌ဖြစ်သောဝတ္တံဝရိယတိဒုက္ခဒုက္ခသစ္စာမိတိဘဝေဖြစ်၏တဲ့ကမ္မဘောရူပဘောအရူပဘုံ၌ဖြစ်တဲ့ဝတ္တရာတိဒုက္ခသစ္စာဘာသစ္စာအဲခုဘုန်းကြီးတို့ကမ္မဘုံနဲ့ဖြစ်တဲ့ဒီကနာကြီးဟာဘာပါလဲအဒုက္ခသစ္စာသမုဒိယသစ္စာတဲ့ဟောရှင်ရဲ့ကြောင့်မှနဲ့တရား တန်ဒုက္ခနှင့်ရှင်တွယ်၍ဥမခွမခွာအယတန်ဒုက္ခနှင့်ရှင်တွယ်၍တဲ့တမှုဥဟုတ်လားအယဖြစ်တာသစ္စာမင်္ဂနာသမုဒိယသစ္စာဒုက္ခဖြစ်ကြောင်းအမှန်တရားအဲ့ဒါကိုတဏ္ဏသမုဒိယောဘဝေလို့ဝိဓမာနိယအဲတရားကိုကောက်ရတယ်တဏ္ဏတရားသမုဒိယသစ္စာဆိုတာဘာလဲ အေးနောက်တကုနိရောဓသစ္စာနိမရှိဘူးရောဓခန္ဓာဖြစ်နိရောဓဆိုတာခန္ဓာမဖြစ်တာနိရောဓဆိုတာသစ္စာကမှန်ကန်မှုသစ္စာကအေးအဲ့ဒါနိရောဓသစ္စာမဂ္ဂသစ္စာဆိုတာကိလေသာမာရိတိတိမောနိဗ္ဗာန်ကိစ္စတိတိကောမောသသောကောသာတိမကော တပတ်ကကိလေသာကိုတပ်ပြီးတော့တပတ်ကနိဗ္ဗာန်သို့ပို့ဆောင်တတ်တာဟာမေဃသစ္စာဘာသစ္စာချမ်းသာလားအဲ့ဒါဒုက္ခသစ္စာဘာသစ္စာဒုက္ခသစ္စာနောက်တကူပရိသတ်ရေဒေတာေတို့မြန်မာပြည်မှာသာခန္ဓာရလို့ရှိရတာလားအမေရိကန်ယူရီးယားဒီဥက္ကမောရီးယားလာအိုဂျပန်ဒီပေါ်ပြင်သစ်အင်္ဂလန် အဲ့ဒီမှာခန္ဓာရရင်လည်းဘာဖြစ်မလဲဆင်းရဲပဲရေချိုးရမျက်နှာပြရတွင်တုံကောင်းပြီးပညာရသောမြောက်ကျွင်းပြုပြရာစားတော့ပြီးစားရအထဲကညင်ကြီးတွေစွန့်ထုတ်ရအဲ့ဒါပြောလို့လားမဖြစ်လို့လားမဖြစ်လို့လုံးရရင်ဘာသစ္စာဟောဒုက္ခသစ္စာဒါကသဘောတရားအလုံးမဟုတ်ဘူး အလုတ်ကြတော့ဒုက္ခသစ္စာပရိဇာနံတော်ဒုက္ခသစ္စာရှေးဓမ္မနဲ့တရားကိုပရိပိုင်ပိုင်ခြားခြားဇာနန္တသိအောင်လုပ်ပါရှေးရတာသိအောင်လုပ်တဲ့ဘာလဲလို့ရှေးရပဲကလားတော်သေးဖြူဆရာတော်စီကလာလို့မပြောရင်ရှေးရပဲကလား အဲ့ဒါကြောင့်ခန္ဓာမှာထေရှားတဲ့ယုတ်တံကိုရှုမှရင်အဲ့ဒီယုတ်တံဆိုတဲ့ဒုက္ခသစ္စာအမှန်ကိုသိမှာပေါ့မှတ်ရလားသို့သွားရထိုင်လျောင်းလက်ကပြောင်းကောင်းကောင်းမရွေနေကြလ နာကသွားတဲ့အခါသွားမရတဲ့ခါရမထိုင်တဲ့အခါဘယ်အောင်တဲ့အခါအေးအဲ့ဒီဣရိယာပုတ်၄ပါးတဲ့သူဖြစ်ပေါ်ထင်ရှားတဲ့ယုံနာကိုရှုမှအဲ့လိုယုံနာကိုရှုမှတ်တဲ့အခါကျတော့အနိကရှုမှတ်ခြင်းဖြင့်ယုံနာရဲ့သဘောမှန်သိသွားမယ်ဟုတ်လားနာမရူပတော်၃ရာရူပနာမတော်၃ရာ နာမနာနိရူပတောယုံမသုံဉဏ်စိတ်ဤဒိဗ္ဗေကနိယုတ်ထဲမှနာမပါရူပယုတ်တိနာမတောနာမသုံဉဏ်စိတ်ဤအဓိပ္ပာယ်ကနာနဲ့မှယုတ်မပါယုတ်ထဲမှာနာမပါဘူးနာနဲ့မှာအဲယုတ်မပါဘူးအညာပညာသမာယောဂအဲဒီယုတ်နဲ့နာအချင်းချင်းပေါင်းသင်ပိတ္တကလဖြစ်လာတာ အေးဗျအဲ့ဒါအနာယရူပရူပဓမ္မဩနာယရူပရူပဓမ္မရူပရူပဓမ္မယုံနာတရားတို့သည်ဥပ္ပနာဌာနေဖြစ်ပေါ်ရာယနာအာနိရုဒ္ဓိတဝမချုပ်ပြောက်ကြသေးပဲကေသကမတ္တမိစံကြီးပြားတထောက်သာမြဟော ရုပ်တရားနဲ့နာတရားဆိုတာဒီနေရာဖြစ်ဟိုနေရာမှပြက်မယ်ဒါလို့မရှိဘူးတဲ့ဒီဖြစ်တဲ့နေရာမှာပဲစံကြီးတပြားမရွေလျားပဲပြက်ရပါတယ်ဘာဖြစ်ရတော့ နာယရုပါရုပါဒမဥပါရထာနေအာနိရုဒိဋ္ဌဝါကေတံကမတ္တမိဒေတန္တရာသင်္ကမနာနာမနတ္ထိကေတကမတ္တမိစံကြီးပြားမြလောက်လဲဒေသန္တရာသင်္ကနာနာမအရာတပါပြောင်းရွှေ့သွားရည်မည်သည်နာတိမုษဧကံမရှိဟုမှန်လာပေတကား ပြီးတော့ဟိုနေရာမှပြက်မယ်လို့အဲ့ဒီလိုပြောင်းရွှေ့ခြင်းဆန်းကြီးတစ်ဖြားမှမပြောင်းဘူးဒီနေရာဖြစ်ရင်ဒီနေရာမှာပဲပြက်မယ် ဟုတ်ပလားအေးတို့ကတော့ထင်တာပေါ့လေသမှုရိနယ်ကအာလူ98ထက်ရှိမှဥဒေနာနဲ့တည်တယ်လို့မဟုတ်ဘူးဘာဂတာဇရာအပါဂတာဇရာထေရသောဥခြင်းမထေရသောဥခြင်းနဲ့တော့ဥနေတာဒိသနာဇရာအပိသနာဇရာဖုံးလွှမ်းသောဥခြင်းမဖုံးလွှမ်းသောဥခြင်းနဲ့တော့ဥနေတယ်မှန်ရလားအေး တာကြောင့်ပရိသတ်ရေဟောဒီထင်ရှားရှိတဲ့ယုံနာဟာဒုက္ခသစ္စာအဲ့ဒီဒုက္ခသစ္စာကိုသိအောင်လို့ဒုက္ခသစ္စာကိုအဲဒုက္ခပဲကသာဒါကြောင့်ဒီကဏ္ဍမှာသွားရထိုင်လျောင်းတဲ့သပင်တုပ်ပေါင်းပြီးဝေါ်စားလက်ကြည်ချင်းငယ်ဆိုပညာဆောင်ကြောင်းကျွေးပြုဖြင့်ဖြစ်သည်များပေါ်သည်များခြေချတဲ့ယုတ်တံကိုရှုမှတ်ပါ အဲလိုရှုမှတ်တော်ပရိသတ်ရဲ့ တာခိုင်ငံ့တာတည်ထတာရဲ့လို့ပါရှိသလဲခုနကပြောပြီးယုံနာတို့ဒီဒီနေရာမှာပြစ်ပြီးတော့စံကြီးပြတစ်ချက်နေရာရှိဟိုနေရာမှာပြက်မယ်မရှိပါဘူးတဲ့ဒီနေရာမှာဖြစ်အေးတချို့ကဝင်လေဖြစ်ထွက်လေပြက်လေဆိုကြတာမဟုတ်ဘူးဝင်လေမှလည်းဖြစ်တဲ့ပြက်အများကြီးပဲထွက်လေမှလည်းဖြစ်တဲ့ပြက်အများကြီးပဲအခုဒီစကားကိုထောက်ပါဟုတ်ပါလား အေးဒါကြောင့်နာယရူပရူပဓမ္မအကံမိတ်တာယုတ်နဲ့နံတို့ကလည်းမရောကြဘူးအညမညာတဲ့အဲ့ဒါအချင်းချင်းမိတွေ့တော့ဖြစ်တယ်ရောတော့မရောဘူးတဲ့ေတကုရှိတာကတော့ပင်ဇောကာရဘုံနာရီမှာဧကုပါဒဧကနိရောဓဧကနိတယအာဟုတ်တိနောဧကုပါဒတူရကွဖြစ်တယ်ဧကနိရောဓတူရကွချုပ်တယ်ဧ ကနိဗ္ဗာန်တုသောမိယာရှိတယ်ဟေးအဲ့တော့ပါလေတဲ့ဘုန်းကြီးတို့ပိဇောကာရဆိုတာ၅ပါးခန္ဓာခန္ဓာ၅ပါးရှိတဲ့ဘုံဘောဘယ်ဘုံအေးအဲ့တော့31ဘုံမှာခွဲတာချလိုက်တော့ခန္ဓာ၄ပါးရှိတဲ့ဘုံက၄ဘုံခန္ဓာတစ်ပါးရှိတဲ့ဘုံကတစ်ဘုံ ဆရာနဲ့26ဘုံကခန္ဓာ5ပါးရှိတဲ့ဘုံကျန်တဲ့26ဘုံကအဲ့ဒါကိုပင်စဝေါကာရမင်စငါဝေါကာရကခန္ဓာတဲ့ဟောစာပေနယ်ဘက်ကအဲ့ဒီဝေါကာရဆိုတဲ့စကားလုံးလေးကတော်ရှားတယ်ဘုန်းကြီးတို့ပါဠိပါရဂုဖြေတဲ့အခါမှာအဲ့ဒါခန္ဓာရဲ့ပရိယေဆိုတာဒီဟောကာရတပုတ်ပဲရှိ ခန္ဓာလဲခန္ဓာဟောကာရလဲခန္ဓာပဲခိုက်တော်ပြီအဲ့တော့ပိတ္တောကာရဆိုတဲ့ခန္ဓာ၅ပါးရှိတဲ့ဘုံကအတွက်ဒီယုတ်တရားဖြစ်ပေါ်လာရင်နခန္ဓာ၄ပါးလည်းတပြိုင်တည်းဖြစ်သည်ယုတ်တရားပြည့်ရင်နခန္ဓာ၄ပါးလည်းတပြိုင်တည်းပြည့်ရသည်လောကဥပမာထင်ရှားအောင်ပြောရမယ်ဆိုရင်ဘေးတို့ထမ်းတဲ့သမားတယောက် သူ့မျိုးသမီးကထကလက်တဲထဲမှာထညက်ချက်အမျိုးသားကထမ်းတယ်တော့တနေ့မိုးရွာခြေကျော်လက်ပါကြပြီးတော့ယောက်ျက်သားထမ်းမင်မောင်ကကြဘိုင်းနဲ့အဲခေါင်းနဲ့ကိုယ်နဲ့လည်းပြတ်ထွက်သွားအဲတော့ထကလက်တဲထဲကမျိုးသမီးကလှမ်းကြည့်လိုက်တော့သူ့ယောက်ျားတပင်မော်ကကြတာမြင်ရတော့ဥရဖရပြေးအနာနာရောက်တော့မှဖုတ်ပြိတ်တာတကောင်က ဘောင်းနဲ့ကိုနဲ့ဆက်ဆက်ပြီးတော့ဓမ္မထလာတယ်ဟဲ့မိမငါအကြောင်းမင်းဘယ်သူမှမပြောနဲ့ဟောဒီဓာနဲ့မင်းသိရလေအေးအဲ့ဒီလိုချိန်ချောက်ထားတော့ယောက်ျားမှုအာဟုရာကတသွဲအေးကြောက်တာကတကြောင်ကြောင်ဒီအတိုင်းပေါင်းသိနေတော့သားသမီး၄ယောက်ထွန်ကားလာတယ်သားသမီးဘယ်နှယောက်ယောက်ျားသားကလည်းပဲထပင်တက်မိန်းမသားကလည်းထညက်ချက် ကလေးလေးယောက်ကဘူးမသိဘာမသိဆိုပြီးတဲထဲမှာအိပ်ပျော်နေတယ်တနေ့ဝိဇ္ဇရောယောက်ျားတယောက်အဲ့ဒီဌာန်တော်လေးဖြတ်သွားဌာန်သမားလိချတဲ့ဌာန်တို့ဘခေါင်းမော်ကြတော့ဘာများပါလိမ့်လို့ကြည့်လိုက်တဲ့အခါသူကတကိုးရှိတဲ့တွေ့တာရောက်လူသားအရှစ်မဟုတ်ပဲနဲ့ဟဲဖုတ်ဝင်ယောက်ျားဝိဇ္ဇရောကဘာလို့ပြောဖုတ်ဝင်ယောက်ျား ပြောလိုက်တဲ့အခါမှာထမ်းသမားပြာကျသွားတယ်ဗျာ။ဒါကြောင့်သူမိမကိုငါအကြောင်းမပြောနဲ့ဟောစီထားနဲ့မင်းသိရမယ်ဆိုတာသူသိရမှစိုးလို့ချင်းချောက်ခိုင်းရှိစေအဲ့ဒီကဘူးမသိဘာမသိတဲတဲ့အိတ်နေတဲ့ကလေးလေးယောက်ကလည်းပြာကျသွားတယ်။အဲ့တော့ထန်သမားကယုတ်ခန္ဓာနဲ့တူထန်သမားကကလေးလေးယောက်ကအဲ့နာခ ၄ပါးနဲ့တူအဲ့ဒါဘုန်းကြီးတို့ပေဇဟောကတာဘုံသားများအတွက်ယုတ်ခန္ဓာတစ်ပါးဖြစ်နာခန္ဓာ၄ပါးတစ်ပိုင်းနဲ့ဖြစ်တယ်ယုတ်ခန္ဓာတစ်ပါးပြည့်ရင်နာခန္ဓာ၄ပါးနဲ့တစ်ပိုင်းနဲ့ပြတ်တယ် ဟုတ်ပြီလားပရိသတ်ရေအေးအဲ့တော့ခန္ဓာရဲ့ထင်ရှားတာကိုရှုယုတ်တရားထင်ရှားတော့ယုတ်တရားရှုနာတရားထင်ရှားရင်ဘယ်လိုမူဒီကြိုင်မထားနဲ့တဲ့သူထင်ရှားရတာရှုရယထာပါကတဝိပန္နနာပိနိဝေသောဟောတိဝိပန္နနာပိနိဝေသောဝိပန္နနာရှုမှန်လုံးသွဲနဲ့ဆိုတာယထာပါကတဟောတိထင်ရှားရရှုရသည်ဝိပဿနာဆိုတာ ယုတ်တရားထင်ရှားရင်နာနေရထင်ရှားရင်အဲဒါကြောင့်ဒုက္ခသစ္စာမရိသနာတော်ရှင်ရတာသိအောင်လို့ပြီးကြကြနော်အေးအဲ့တော့သမုဒိယသစ္စာမသဟံတော်သံဒုက္ခနိရှင်းတွယ်၍ဥဖြစ်ခြင်းရရအကြောင်းသစ္စာမကနာပသန္တပယ်လိုက်ပါရှင်ရဖြစ်ကြောင်းတရားကိုပယ်ပါ ကိုပေးရသစ်တပင်လက်ကျင်ရဲ့အကိုင်းခြိုင်ရမလားရေသောမြဖြတ်ရမလားအဲဒါလိုပဲတဲ့ဒုက္ခပင်စီကြီးလက်ကျင်ရဲ့ရေသောမြပြူတဲ့သမုဒိယသစ္စာပဲဘာလို့ရမလဲအဲသမုဒိယသစ္စာပဲဆိုတော့ဒုက္ခသစ္စာဆိုတာကိုရှင်းရတာအမှန်သိမဲ့တွင်ဒီဒုက္ခသစ္စာကြီးလိုချင်မအောင်မလားအဲ ဘုန်းကြီးတို့ကဒုက္ခသစ္စာဆိုတဲ့ယုံနာတင်ကြတာကိုရှုမှတ်ရရှုမှတ်လို့တကယ်သူ့ပေါ်နိဗ္ဗိဏညာစသည်ညီးငွေ့မယ်ဆိုရင်တော့အဲ့ဒါသမှုရိယသစ္စာပဲပြီးပြီဘာပါလဲအဲဆိုကြပါစို့ဘုန်းကြီးတို့အခုဒီမျိုးဟာဘာမျိုးလဲစမ်းညောင်မျိုးနယ်မှာအိမ်တအိမ်ရှိတယ်အဲတက်နေတဲ့လူတိုင်းသိရရောင်းမစားရအလကားပေးမယ်ယူမလား ဘာကြောက်လဲအခုလည်းပဲတဲ့ဒီခန္ဓာကဟာယုတ်တရားနန္တရားတွေဟာဩယုတ်တရားနန္တရားတွေဟာအဖျားလေးနဲ့တူတယ်အဲ့ဒီပေါ်မှာမုံကြီးစိတ်ကလေးအဖျားပေါ်တင်လိုက်ကြာရှိစွာနေရလားဟုတ်ပြီစိတ်တော်နိရုဇန္တိအဲဥပ္ပိစိတ်တဝါဖြစ်ပြီးနောက်နိရုဇန္တိချုပ်ပြောက်ကြတယ်အမြဲမနေဘူး မြဲမရဘလို့တော့မမြဲလေအပြားလေးဘုံဘုံကြီးစေတင်နဲ့အပြားလေးရဲ့လေချွညွမြမြတင်စရာကလမပါဘူးမုံကြီးစရာလည်းသေးသေးကွယ်ကွယ်အလေးချိန်ဝိတ်မပါဘူးမရကတင်စရာကလပါရင်ဘလောက်သေးသေးတင်နိုင်တယ်မရကလေးချိန်ဝိတ်ပါရင်လက်ညှိုးလောင်ဝချမ်းများလေးနဲ့ပကံများလက်နိုင်တယ်အဲ့ဒါပကံများရဲ့အလေးချိန်ဝိတ်ကြောင့် မှတ်ရလားအခုယောဂိယနန္တရားတို့ဆိုတာခုနကပြောပြီဒီနေရာဖြစ်ဟိုနေရာပြက်မယ်လို့စံကြည်တပြားမရွေ့ဘူးပဲအဲ့ဒါတော့ဖြစ်ပြက်ကလည်းများတော့ဟောဖြစ်လာတာကမွေးပွားတာဖြစ်လာတာကပြက်သွားတာကသိဆုံးတာပြက်သွားတာကအေးဲ့တော့ရှုလိုက်တိုင်းရှုလိုက်တိုင်းနဲ့ဖြစ်ပြီးတော့ပြက်ပေါ်ပြီးတော့ပြောက်ပါအေး ပေါ်တာကမူဘာတာပြောက်တာကသေတာဆိုတော့အလောင်းကောင်ခဏမနှတွေ့ရတာဘယ်နဲ့တော့ဒီခန္ဓာအလကားပြီးလို့ယူရှင်အောင်ပဲအဲ့ဒါကြောင့်ဘဝခန္ဓာကိုမရှိမှတ်တဲ့ပုဂ္ဂိုလ်ကနိဗ္ဗာန်မလို့ရှင်ဘူးပြေတာနိဗ္ဗာန်လိုချင်တယ်ဆိုတာပါဇာဆိုပဲရှိပြီဘဝခန္ဓာရှုမှလို့ဘဝခန္ဓာရဲ့အဖြစ်ကိုမြင်မှနိဗ္ဗာန်ကိုလိုချင်တာ ကာယကုနိရောဓသစ္စာနိမရှိဘူရောဓခန္ဓာပိယသစ္စာမခန္ဓာဒါကသူ့ရဲ့နာမည်ပဲပြောသေးတယ်အလောက်ကြတော့သစ္စိကရွန်တော်သစ္စိမျက်မှောက်ကရွန်တာပြုလိုက်ပါနိရောဓသစ္စာသစ္စိကရွန်တော်ခန္ဓာမဖြစ်တဲ့နိဗ္ဗာန်ကိုမျက်မှောက်ပြုပါဟုတ်ပါလားအေ အဲ့ဒါနိရောဓသစ္စာဆိုတာဘာလဲခန္ဓာမရှိတဲ့အမှန်တရားအဲ့ဒါကိုသစ္စည်းကရွန်တာမျက်မှောက်ပြုပါအဲမျက်မှောက်ပြုပါဆိုတော့ဘုန်းကြီးတို့ပြိဋ္ဌာယေမိမိအရှိကနေအနောက်ကိုသွားအရှိကနေပြီးတော့အနောက်ကိုသွားလေတဲ့မြကြောကိုင်းထားတဲ့အနောက်ဘက်နဲ့ဝေးပြီးတော့ဟိုးမိမိမျက်နာမူရအရက်နီးမသွားဘူးလားအဲတော့နိဗ္ဗာန်ရဲ့အရသာဂုံတတ္တိပြောသားမှာဆိုရင်အာဗရမ မိမိတာမိသန္တာအသင်္ကတာမနုဒ္ဒရာနိဗ္ဗာန်မိတိပါသနိဝါနမုဒ္ဒမဟိတယောဒီလိုစာရွတ်ပြရင်လည်းပဲဒုပိဋကမထင်ရှားအဲ့တော့ဘယ်လိုကြည့်ရမလဲဆိုတော့ခန္ဓာရဲ့အပြစ်ကိုမြင်အောင်ကြည့်ပါ။ဘာမြင်အောင်ကြည့်ရအဲ့ဒီခန္ဓာရဲ့အပြစ်တကူသည်နိဗ္ဗာန်ရဲ့ဂုံတကူခန္ဓာရဲ့အပြစ်၁၀ခုသည် န္တာရဲ့အဖြစ်တရားသည်အဲနိဗ္ဗာန်ရဲ့ဂုဏ်တရားသူကပြောင်းမြန်ကိုခန္ဓာရှိလို့ရှင်ရဲ့ခန္ဓာမရှိလို့ဟောမရှိတော့မရှင်ရဲ့မရှိတော့ဘူးတဲ့ဟောအဲ့ဒီလိုပြောတာ ဒါကြောင့်နိဗ္ဗာန်ရဲ့ဘုံကိုမြင်ခန္ဓာရဲ့အပြစ်ကိုရှားပါအပြစ်ရှားပြန်လို့လည်းမချစ်ခင်ခင်မအာဘုန်းကြီးတို့မမြင်လို့စိမ့်တာဒါလိုတော့မဟုတ်ဘူးသူ့ရဲ့ဖြစ်ရိုးလေးအတိုင်းမိမိကတတိနဲ့ကတ်ကြည့်လိုက်တဲ့အခါခန္ဓာကယတနာတိတုထိတိကိုယ်မှလည်းခိုင်းမြဲတည်တာနပါမမရှိသူ့မှလည်း ခိုင်မြဲတည်ရနာပါမမရှိခိုင်ကျေးဇူးရှင်မာကြီးကြီးဘုရားဆရာတော်ဘုရားနေတဲ့ပြောမဲ့တွင်ဘောင်နာလေးကဟောပေါ်ပြီးတော့ပျောက်သွားတာဗိညာလေးကလည်းအဲပေါ်ပြီးတော့ပျောက်သွားတာပဲဘယ်ရာမျိုးမစို့ဒီတိုင်းပါပဲအဲလိုပေါ်ပြီးတော့ပျောက်သွားတာဟာမြဲလို့လားမမြဲလို့လားပါဠိလိုအနေစာ ခေါ်ရင်ပြောင်းဖြစ်ဖြစ်ညင်းစနေလို့ပါဠိလိုဒုက္ခမပေါ်ပါနဲ့မပြောင်းပါနဲ့လို့တောင်းတာလို့မရလို့ပါဠိလိုအနတ္တဗျဟောအဲ့တော့နေတာတကနတ္တတမျိုးမျိုးမြင်ပြီဆိုရင်ဉာဏ်နဲ့သုံးမျိုးတူတော်ကမြင်တော့နေတာမြင်တော့မာနပဲသည်နေတာမြင်တော့တဏအဒုက္ခမြင်တော့တဏပဲသည်ဒုက္ခမြင်တော့ နာတမြင်သောအတ္တဒိဋ္ဌိပဲသည်အနာတ္တမြင်သောအေးအဲ့ဒါငါမသနာညာနေအပြင်ပြောတာနောက်ဥရိယဗျာညာနေအပြင်ပရိသဖြစ်ကိုမြင်တော့ဟောဥစ္စေတဒိဋ္ဌိပြဆဲဝါဒပဲသည် အပြည့်ကိုမြင်သောသတ္တဒိဋ္ဌိဒီမြေဝါဒပေရီအပြည့်ရောပြည့်ရောမြင်သောသတ္တတုစေတဒိဋ္ဌိဒီမြေဝါဒပြည့်စေဝါဒပေရီမှန်ရအဲလိုနဝိပဿနာဉာဏ်ချင်းဆုံးတဲ့အကမေညာဘုညာဘာဖြစ်လဲအဲမေညာဘုညာဖြင့်နိဗ္ဗာန်ကိုအာယုံပြုတယ် အဲ့ဒါនិရောဓသစ္စာသစ္စိကရွန်တော်တဲ့နိဗ္ဗာန်ကိုအာယုပြုနိဗ္ဗာန်ကိုအာယုပြုဆိုရင်ဖြစ်ပြဒုက္ခသစ္စာအပေါ်မှာညီငွေပြီးတော့ထိုဒုက္ခသစ္စာခန္ဓာမရှိတဲ့နိဗ္ဗာန်ကိုအာယုပြုလိုက်ခြင်းဒီနိဗ္ဗာန်ကိုမျက်မှောက်ပြုတာဟောနာမလေးကမဂ္ဂသစ္စာဘာသစ္စာ အဲ့ဒီမှာမက္ခသစ္စာမှာခုနကဝုကျော်ဆိုထားတာကိလေသာမာရိတိတိမောနိဗ္ဗာန်ကိစ္စတိတိကောမောသသောခောသတိမကောတဖက်ကကိလေသာကိုသတ်၍တဖက်ကနိဗ္ဗာန်ကိုပို့တတ်တယ်တဖက်ကတဖက်ကသူကနှစ်ဖက်သွားတာနဲ့တူတယ်နှစ်ဖက်သွားတာသည်ဘယ်ဘက်ကခုတ်ဖို့အသွားပါလို့ပြတ်တယ်လို့ပဲ ဗရမအာမဝါသသမကမနာအာမအာဇီဝအဲ့ဒီတိလမကင်သုံးပါးကတစ်ဘက်ကဒေါသကိုသတ်ပြီးတော့နိဗ္ဗာန်ကိုပို့ပါတယ်သမဝါယမသမတရိသမသမารိအဲ့ဒါကလောဘကိုသတ်ပြီးတကလားနိဗ္ဗာန်ကိုပို့ပါတယ်သမဒိဋ္ဌိသမသင်္ကပ္ပအဲ့ဒီပညာမကင်နှပါးကမောဟကိုသတ်ပြီးတော့နိဗ္ဗာန်ကိုပို့ပါတယ် ဟုတ်ပါလားအေးနဂိကဆောင်ရွက်တာတနည်းပြောရင်တဲ့မက်ကဆိုတာအပေါင်းသစ္စာဆိုတာမင်္ဂနာအဲ့တော့အပေါင်းလို့ဆိုရင်ပြင်အစိတ်နဲ့ကင်းလို့ဖြစ်အဲ့တော့မက်ခင်ကဆိုတာအစိတ်မက်ခင်ကဆိုတာတဏိမက်ခင်ဆိုတာအစိတ်မက်ကဆိုတာအပေါင်းအဲ့တော့ န်းကြီးတို့မော်တော်ကားတစ်ခုဝေယိုးနဲ့ဘိတ်ရဲ့ဘော်ဒီရဲ့အင်ဂျင်ဆက်ရဲ့တစ်ခုစီခွဲထားလိုက်သွားလို့ရသုံးခုလုံးပေါင်းလိုက်မယ်အဲ့ဒီလိုပဲတဲ့သီလမဂ္ဂင်၃မျိုးသမာဓိမဂ္ဂင်၃မျိုးပညာမဂ္ဂင်၅မျိုးအဲ့ဒါတစ်ခုစီထားလိုက်ရင်တဲ့သွားလို့မရတော့နိဗ္ဗာန်မရောက်ဘူးပေါ့ သီလသာရှိသမာဓိမရှိသမာဓိသာရှိပညာမရှိပညာသာရှိသီလသမာဓိမရှိ ရောရောက်ပါမလားအဲ့ဒါပဲအဲ့တော့တဲ့ဒါမက္ကေဆိုတာအစိတ်မက္ကဆိုတာအပေါင်းအဲ့ဒီသီလသမာဓိပညာသုံးခုလုံးပေါင်းလိုက်မှမက်ဖို့နိဗ္ဗာန်ကိုရောက်တယ်တနည်းပြောရင်မက္ကဆိုတဲ့ပါဠိပုဒ်ကလမ်းဆိုတဲ့အနက်ကိုဟောတယ် သစ္စာကမင်္ဂနာဟုတ်ပလားအေးဘာဝရတကကြွားပါတဲ့အဲ့တော့ဒုပရိသလမ်းတစ်ခုကြွားရတော့မယ်မဖြစ်မနေဆိုရင်ကောင်းတဲ့လမ်းကြွားရင်လားမကောင်းတဲ့လမ်းကြွားရင်အေးတခါတည်းပဲကျင်းကြိုက်ကလုံးငုတ်ကသစ်မွေကင်းသားမျက်မှိုက်ပေါင်းရှိတဲ့လမ်းဘယ်တော့မှမသွားရင်ဘူးတဲ့ဟောအဲ့ဒါမရှိတဲ့ကြောင့်မူตายရတဲ့လမ်းမှာ သွားခြင်းနဲ့ဘေးအဲ့လိုသွားမှလည်းခยีပေါက်တယ်မဟုတ်လားရန်ကင်းတယ်အခုလဲလောဘဒေါသမောဟကျဉ်းကြိုက်ကလို့ငုတ်ကသိရှိတဲ့လမ်းဟာမကောင်းဘူးလောဘဒေါသမောဟမရှိတဲ့ဖြောင်ရှင်းတန်ရတဲ့လမ်းမှာကောင်းမယ်ဟုတ်ပါလားအဲကျဲတဝင်းပြောရရင်တော့အဲ့ဒါဆိုကြည့်သားလောဘများပြလောဘ လူသာတို့မှာမမွချင်းပေမိပေတပြာပေလင်လောဘဖြစ်ရပြိတ္တာ လောဘုတ္တရာယပတာယတုပိကန္တရာကပောဟောတိလောဘေဥတ္တနာတရေလောကောအကိနာဝိနတတိေဘုယေတဟိတတတနာယပိတိဝိတယဥပပိစ္ဆန္တိအိဗေကသရဝတို့ရဲ့တဏ္ဍာမှာလောဘတရားများပြားလာရင် စာယတငါမောဖောက်မှခြင်းပေဇေဥကနာကြီးမှခြင်းပေအာရထချွတ်တဲ့ခြင်းပေအဲ့ဒါကိုဒုဗိခန္တရကဘာကဒုခကယေပင်ပင်ပမနောနောနဲ့နဲ့စင်စရရဲ့ဗိက္ခာစာယတကပ္ပကပျက်စီးတာကပ္ပကအခုတို့သုံးနေကြတဲ့ကပ္ပကပ္ပဆိုတာအဲ့ဒီကပ္ပဆိုတဲ့ပါဠိကလာတာ ကပ္ပဆိုတာအပျက်ကြီးရဲ့အဲ့တော့ပျက်ကြီးတဲ့နယ်မြေထဲမှာဘယ်အကောင်းရတာပါလဲအကောင်းရပါမလားကလားစာမီကလားဆိုတာငေဦးပြီးချက်ဒါကလည်းဆလဲတော်တို့ငေဦးပြီးချက်ပြီးတော့စားလိုက်တာမျက်ရည်ကြီးကြ၊နာရည်ကြီးကြ၊ချွေးပေါက်ကြီးကြတောင်းကအောင်ဇလဲတော့တဝက်လောက်ကြာတယ်ဟဲ့ဆာမီနှစ်မှာမျက်ရည်တွေချွေးတွေ နှာရည်ကြန့်လောင်ရုပ်ပြဆင်းပြဖြစ်တာဒါကိုပဲနေရငရုပ်ကြီးတောင်းနှိုက်တုံးမဲလားပရာစအချိုတောင်းလေးများတွေ့မလားတတောင်းလုံးငရုပ်ကြီးထားတာအချိုတောင်းရှိပါမလားအခုလဲဒေါပရိသ32ဘုံမှာရှိရဲ့ဘုံ32ဘုံမှာလူဘုံနတ်ဘုံယမဘုံအဲ့ဒါကို ကလားစာမိငရုတ်တိတော့အချိုးရှာသလိုပဲလူဖြစ်တော့လူချမ်းသာနာဖြစ်တော့မြမဖြစ်တော့ဘဘကတဆုပ်ကျက်မျက်နှာမြင်အတန်းညာဇောတိကသတိလမင်္ဂဗုဒ္ဓကကဝိယတို့ကသို့ပေး၍မကုန် ရှင်သာရိပုတ္တရာလူလည်းညာမညာကြည့်ပါစေရှင်မောကလလူလည်းတကိုကြည့်ပါစေရှင်မာကိစီလူလည်းလှပါစေဖြူဆရာတော်လူလည်းချောပါစေဘယ်နဲ့တော့ဗျငရုတ်ကြီးတောင်းထဲမှာပါရှားတယ်အဲချိုးတော့ရှားနေတာတဲ့ဒုက္ခဘုံထဲကဘာပဲတွေ့မလဲဒုက္ ခပဲတွေ့မဲ့ဒုက္ခကိုရှာမတွေ့ပါဘူးဒါကြောင့်နိဗ္ဗာန်ပတ္တိတဝဒိဋ္ဌာနာနာမနိဗ္ဗာန်အပတ္တဝပရိယောသနာနာဟောတိနိဗ္ဗာန်ရေမရွေလူရနဲ့အလူဆိုတာနိဗ္ဗာန်မရောက်မီစာကြအကျိုးသွားမကုန်ဘူးဘာကိုဤမရပဲအဲ့ဒါပဲအရေးကြီးဆုံးမြတ်ခိုင်းဒီတော့မဂ္ဂသစ္စာပြောနေတယ်အေး တော့လောဘမြားပြတဲ့တို့တဏ္ဍာမှာလောဘတွေများရဲ့စာရိတ္တငတ်မောကောင်းပါခြင်းဇေဥကနာကြည်မာခြင်းအာဒတ္ထချွတ်တဲ့ခြင်းအဲ့ဒါကိုဘာကခေါ်ဒုပိတ်ခန္ဓရကလောဘေဥတ္တနာတရေလောကောအဂိဏဝိနတတိအဲ့ဒီလောဘကြီးလာရင်လောကကြီးလောင်မိကြတတ်တဲ့မိပင်မိထံသက်လာတယ်လောဘကြီးရင် ေဘုံယေနာယိတတ္တတနာယပိတိဝိတယဥပပိစ္ဆန္တိတဲ့လောဘကြီးလာရင်အဲ့ဒီလောဘနဲ့သိရင်ပြိတ္တာပြီးရောက်တတ်တယ်လောဘနဲ့သိကိုက်အပိုင်းသုံးပိုင်းပရမဒုဗေကန္တရာကသေရောမိပိမိတာသိပြီးတဲ့အခါပြိတ္တာပြီးဆိုတော့ဘာကောင်းလို့ဘာမှမကောင်းရင်ဒီလောဘပယ်လိုက်ပါဘာနဲ့ပယ်ရမလဲသမာဓိနဲ့ သမ္မာဝါယာမမှန်စွာအထုံမှုသမ္မာတတိမှန်စွာအမယမှုသမ္မာသမာဓိမှန်စွာကြည်ကြည်မှုဟုတ်ပါလားသို့လောဘမြာပြလူသားတို့မှာငတ်မွချင်းပေမိပေတပြာဒေလင်လောဘဖြစ်ရပြိတ္တာကြောက်စရာ တ်ပါထိုလောဘသမာဓိကနိုင်ပေတာအဲလောဘမကောင်းဘူးအဲ့ဒါကြောင့်ဘာနဲ့ပယ်ရမလဲဟောသမာဓိနဲ့ပယ် တဲ့သမ္မာဝါယာမမှန်စွာအထုတ်မှုသမ္မာတတိမှန်စွာမာယာမှုသမ္မာသမာဓိမှန်စွာတည်ကြည်မှုအရှိယုံနာတရားပေါ်မှာစိတ်ဓာတ်တည်ငြိမ်မှုလို့ခေါ်သည်ခိုင်းနောက်တကုဒေါသမြာပြဒေါသမြာပြလူသားတို့မှာလက်နဲ့ဆံပေလက်နဲ့ဆံပေဤပေတပြာ ရှင်မြဲမှန်စွာကြောက်စရာဒေါသပဲနှုတ်ပါထိုဒေါသသီလ၌ဝေဒာဟောခန္ဓာပြောခဲ့သလိုဒေါသောတရာယပသာယနထန္တရကဘောတိသူငါတပ ဓရဝတူရဲ့တဏ္ဍာမှာဒေါသတရားပြင်းထန်လာရင်လက်နဲ့ဆံပေးဖြစ်လာတယ်။ပါပြီ။လက်နဲ့ဆံပေးဖြစ်လာအခုကကြည့်ပါလား။တိုပီတိုနဲ့ဒုံပြားနဲ့ဟဲ့ခရုယုတ်ဆိုပြီးတော့အာလက်နဲ့ဆံပေးတွေဖြစ်လာတယ်မဟုတ်လား။နောက်ခါကျတော့မတ်ပုံနေနာမထက်ပြီးအဲ့ဒီလူဒီလာမှန်နဲ့လက်နဲ့လာအောင်စနစ်တမ်းကြ အေးအဲ့ဒါပြောင်းမှုတိုင်းကံပြီးတရိမောတာဖြစ်စေဆိုဖြစ်အောင်မယ်ဝချမ်းမြကံပြီးတော့ငကြီးတောင်ဓာဖြစ်ဆိုလဲဖြစ်အောင်မှာပဲတဲ့ဗျာကြည်သားအခုကအဲ့ဒီဟာဒီပေါ်လာပြီအဲ့ဒါအကျိုးကိုမြင်ပြီးတော့အကြောင်းသိရဟိုးအဝေးကြည့်လိုက်မိကိုလေးတွေလွတ်တက်တာမြင်ရရင်မြေပြင်မှာပါဖြစ်မိလောင်နေတယ်လို့ သိရတယ်မီးမြင်လို့လားမီးကိုမြင်မီးကိုပါကဖြစ်မီးကဖြစ်အဲမီးကဖြစ်တဲ့ဒါကြောင့်မီးကိုဆိုတဲ့အကြောင်းကဖြစ်တဲ့အကျိုးကိုထောက်ပြီးတော့ဟိုးမြေပြင်မှာမီးလောင်နေတယ်လို့သိရသလိုယနေ့လက်နဲ့စမ်းပေးတွေဖြစ်ပေါ်ခြင်းအကျိုးကိုထောက်ပြီးတော့သရဝါတို့ရဲ့တဏ္ဍာမှာဒေါသတွေပြင်းထန်လာတယ်ဟုတ်ပါလားဗုဒ္ဓဒေသနာနည်းနဲ့ငြိမ့်မှရတခြားနည်းတွေကတော့မရဘူးပြိဿ အခုအမေရိကန်နဲ့ဒီပြည်နိုင်ငံတွေဘာပြောမှမသိဘူးဒါပြောရရင်ဟာကဘာရဲ့ hot center ဆိုတာကဘာနဲ့အမြတ်လောက်တဲ့နေရာဘုန်းကြီးတို့အဲ့ဒီဘော၃လေးကောက်ပြက်ခဲ့နှမျောကြီးကကောင်းတာပြက်ကြည့်တော့လုံးသူကနာလေးနဲ့ပြုတ်ကြအဲသူကလည်းခံမမဟုတ်ဘူးအထိနာတာအဲ့တော့ဘာရပြန်ကြားရပြန်နဲ့ဆိုတော့อืมဟုတ်ပါလား gain ရှိစေပေါ့ဗျာအဲ့ဒါကြောင့်လက်နဲ့ဆံဘေးတွေဖြစ်လာတယ်ဥအောင်ကြီးအားတို့လက်ထက်တုန်းကဝရင်တုံးဝရင်တုံးနဲ့စစ်တိုက်တာအခုကိကြကြည်စံတူပီတူတွေဒုံမြန်နေခရုယုတ်တွေထုတ်ပြီးတော့မဆန်းကျယ်ဘူးလားဆန်းကျယ်ပါပါအဲအဲ့ဒါကြောင့်ဒေါသများပြားလာပြီလို့သိရတယ်အဲအဲ့ဒီဒေါသကြောင့်နဲ့ဘာဖြစ်ရီပီရီတံသင့်တတ်တယ် အဲ့တော့ရွာချင်းတန်မရွာတာလဲရေပဲရိတ်သိမ့်ရင်တန်မှရွာတာလဲရေပဲပဲအဲ့ဒါကိုလည်းပဲတို့အခုလောကကြီးလေဘုန်းကြီးတို့အောက်ပိုင်းသာမိုးရွာတာဟိုးတစ်ပိုင်းပခုတ်ကူမြင်းညာလို့မိုးမရွာတာရက်40ရှိသွားပါလေကဲအဲ့ဒါကြောင့်တဲ့လောကမှာဒေါသကြီးလာရင်တဲ့ရေပေး တံသက်လက်တယ်နောက်တစ်ခုပါလဲဒေါသလက်သည်ငရဲပြေဒေါသနိုင်စန္ဒသာတိကတာယဒေါသသရိတန်နိရယံဥပပိသန္တိဒေါသလက်သည်ဘာကောင်းတာရှိတယ်သတ္ထန္တရာကလည်းနဲ့သံပေအဲပြီးတော့ဥရကဘယရေပေပြီးတော့နိရိယဘယငရေပေ အဲဆိုဒေါသမြာပြလူသားတို့မှာလက်နဲ့ဆံပေရေပေတပြာဒေလင်ငရဲ့ဖြစ်မြဲမှန်စွာကြောက်စရာ ကာမအာဇီဝမန်သွာသမွေမှုအဲ့ဒါဘာခေါ်တယ်ဗီလမခေဒီဒါကြောင့်သီလကနိနာဒောသခဏဗရာလင်တောနိဗ္ဗာန်သစ္စေကရောတိ သီလခဏိနာသမဝါဒသမဂနာသမအာဇီဝခေါ်တဲ့သီလမကိမြိုက်ရခြင်းဖြင့်ဒေါသခန္ဓာဒေါသဒီဥသောမိဘုံကြီးကိုပရာလီတော်မုံမုံညံ့ညံ့ချစ်ဖြဲ့ရေအေးစေလျက်နိဗ္ဗာန်သစ္စေကရောတိကောင်းစွာမှသွေနိဗ္ဗာန်မျက်မှောက်ပြုနိုင်ပါပေတည်း ကမောဟဘာပါလဲမောဟအဲအဲ့ဒီမှာပါလဲပြိတ္တမဟုတ်တရာယပဒါယရောကန္တရကပောဟတိမောဟိဥက္ကဏတရိဝတိနဝိနတတိမောဟိနာဟိတိရိသနာယောနိယဥပပိသတိဒိဗကတတ္တဝါတို့ရဲ့တဏ္ဍမှာမောဟပြင်းထန်လာမယ် မောဟဆိုတာဒုပရိဒမသိမှုလို့မြန်မာပြန်ကြတယ်မဟုတ်ဘူးမောဟသိဒါပေမဲ့အမှားကိုအမှားအမှန်ကိုအမှားတလွဲသည်ရောက်မြန်သည်ဟုတ်ပလားအေးအရှိဆိုတဲ့ယုံနာကိုတော့မသိမရှိတဲ့သင်္ဃာတော်မယောက်ျားမိမဆိုတဲ့ပညာတွေသိနေတာအဲ့ဒါမောဟမောဟဆိုတာအချင်းချင်းများမှပြိုင်တလွဲသည်ပဲမောဟဆိုတာအေးတလွဲသည် န်းကြီးတို့ဝိပဿနာနဲ့ရှုမှတ်တဲ့အခါဟောတတိတိကြည်တာနဲ့တူတယ်တတိတိကြည်ဘူးကြည်ဘူးပါကြည်ဘူးလေနော်ပြင်မကရုပ်တွင်နဲ့နိကပြီးတော့ကြည်လိုက်တော့တူရလားအဲ စနစ်တကျကြည့်လိုက်တဲ့ကအတွင်းမှာအချိုက်နဲ့အဝါနဲ့အလေးနဲ့အမောင်နဲ့မရှိဘူးလားဒီတိုင်းပြင်မဲ့ရုပ်တွင်ကတခြားအတွင်းကရုပ်တွင်ကတခြားအခုလည်းပဲဝိပဿနာနည်းနဲ့ကြည့်တော့ဘုန်းကြီးတို့ကသူငါးပါးယောက်ျားမိန်းမသုံးရင်းလိုက်ပြလို့ထင်နေတယ်အေးအဲ့ဒါကိုဝိပဿနာနည်းနဲ့ဖောက်ပြလိုက်တော့ဟောဘုန်းကြီးတို့ပြိဿအပေါ်ကအရေးပါအောက်ကအရေးတူအရေးတူအောက်ကအကြော့အကြော့အောက်ကအသအသအောက်ကအယုအယုရဲ့မာယုတွေချင်းစီဒါ ရှုဆိုင်ပြီးတော့ကြည့်လိုက်တော့ဒုက္ခနာတွေ့ရမယ်တရားတွေမဟုတ်ဘူးလားဘယ်မှာနှစ်သက်စရာရှိလို့လဲအဲနှစ်သက်စရာတွေ့တာစရာလို့ဘာမှမရှိဘူးဟုတ်ပါလားခိုက်တော်ပြီတဲ့အခုမောဟတရားဆိုတာအတိမာမှုမောဟတရားဆိုတာတဏှိအတိလွယ်မှုကြောင်းမြန်သိမှုတဲ့ဗျာ အဲ့ဒီမောဟများပြားရင်ပရိသတ်ဤလောကမှာရောဂန္တရကဘာကတိုက်ရောဂကအနာယောဂအန္တရာချလိုက်လို့ကပ္ပကပျက်စီးတာသေခြင်းမရောက်ဖက်နဲ့အနာယောဂသူတမျိုးမျိုးကြောင့်သေခြင်းပျက်စီးတာကိုပါခေါ်တယ်အဲရောဂန္တရကတဲ့ဗျာ မောဟိဥတ္တနာတေလောကဝါဒေနဝိနတတိသရဝတို့ရဲ့တဏ္ဍမမောဟတွေပြင်းထန်များပြလာမဲ့ဆိုရဲ့လေးပေလေးဓာတ်နဲ့သင်တတ်တယ်။ဘာပေတဲ့တို့ရှိတော့ကရှင်းနာမောင်းကြီးတော်ရှိတဲ့သက်ကန်းကြီးပြတ်ကြရဟောရှင်းနာမောင်းလေးကြီးပါกว่าတဲ့ရှိတော့ကလေ အခုကိကြတော့ဆိုင်ကလုံးလေမွန်တိုင်းတိုင်ဖွန်းလေမွန်တိုင်းဟာရီကိန်းလေမွန်တိုင်းအေးအဲ့ဒါတဏှာကြီးမိုင်50ချီပြီးတော့တိုက်လာတာမဟုတ်လားမြို့လုံးပြောက်ရွာလုံးပြောက်ဗျာအဲ့ဒါဘာဖြစ်လို့အေးလောကလူတွေရဲ့အသိဉာဏ်တွေတွေ့ဝေလာပြီးအမှန်ကိုမှမကိုမှပြောင်းပြန်တွေသိလာကြပြီ အရှိယုံနာမမြင်မဲ့နဲ့သူငါတပါးယောက်ျားမိမတော့ညင်လိပ်ပြလို့မရှိတာတွေတိလာပြီမောဟဆိုတာအမှားသည်မောဟဆိုတာဟဲ့မသိဘူးလို့သူ့ကိုမြန်မာပြန်လို့မရဘူးသိတယ်ဒါပေမဲ့အမှားသည်ပဲ အဲ့ဒီမာတိကြောင့်ပရိသတ်ရေဘေးရေအလေးဘေးလေတံသစ္စာတဲ့နောက်တကူမောဟနဲ့သိတရိစ္ဆံပြေမောဟနဲ့သိကောင်းတာပါပါလို့ဒါကြောင့်မောဟမြာပြလူသားတို့မှာယောဂသံပေယောဂသံပေလေးဘေးတပြတရိစ္ဆံပါ ခဖြစ်မှာကြောက်စရာမောဟပဲနှုတ်ပါထိုမောဟပညာကနိုင်မေတာဟောသမ္မာဒိဋ္ဌိမှန်စွာမြင်ရင်သမ္မာသင်္ကပ္ပမှန်စွာကြံ့ရင်အမှန်မြင်တဲ့ဆိုတာကသွားကျင်တာကနံသွားတဲ့ဟာငါယုံ ဘာနဲ့ပါထိုင်နေတာကနံထိုင်တဲ့ဟန်ငါယုံထိုင်တဲ့ကဘာနဲ့ပါအဲရချင်တာကနံရတဲ့ဟန်ငါယုံဘာနဲ့ပါအိတ်ချင်တာကနံအိတ်တဲ့ဟန်ငါယုံဘာနဲ့ပါငါမဟုတ် အိဋ္ဌာဏနဲ့ယုံနာယုံနဲ့ချင်းအမြင်ရှင်းအိပ်ရင်အလုတ်လုံးရှုမှတ်ပွားတော့ပြိဿသူ့ရဲ့သဘာဝဓာတ်သားအမှန်ပေါ်လာတယ်အဲ့တော့ယုတ်နဲ့နာလို့ပိုင်ခြားသိတာသမ္မာဒိဋ္ဌိယုတ်နဲ့နာပိုင်ခြားသိတာအဲသမ္မာသင်္ကပ္ပဇာတဲ့ အဲဒီတုန်းကဘုရားသတ်ဤသောကောင်းသောအာယုနဲ့သာမြုပ်တရားတို့ကိုရှင်းစေခြင်းလည်းငနာကြီးသောသမ္မာသင်္ကပ္ပစေတသိက်၎င်းသံဝဲအောင်မှုကြက်ခဲ့တာလေနောက်ရဟန်းကိုအာရလို့တရားအထုတ်တဲ့အခါကျတော့မှဩတို့ကြက်ထားတဲ့စာဟာကျင့်မှုပါလားဆရာသမားကလည်းပဲသာနာပင်နဲ့အဲ့ဒါသမ္မာသင်္ကပ္ပမဲ့ကိဆိုတာအမတ်ခအာယုပေါ်မှာမတ်စိကလေးကိုတင်ပေး အဲ့တော့တို့ငါဘုံလို့ဆန်သက်တော့မရှိခင်ကဘာနဲ့ထောင်းစားရမောင်းနဲ့ထောင်းစားရတယ်နော်အဲ့တော့လက်စုံမောင်းမဟုတ်ဘဲနဲ့ချီနှင်းမောင်းဆိုရင် နောက်ကလူတယောက်ကမောင်းရှားလေးကိုချီနဲ့နင်းနေပေးရတယ်မဟုတ်လားရောင်ကလေးကိန်းရောင်ရောင်ကလေးကိန်းရောင်အဲ့ရှင်းနာကမောင်းတုံနာကမြို့သမီးဟောသူကသကောလေးနဲ့ထိုင်ဆောင်အဲ့တော့မညက်ခင်တပွင့်ရဲ့ရဲအားရပြင်မဲ့ထွက်လာတဲ့ပဲလုံးစပလုံးကိုသူကဘယ်ထဲရက်ထည့်ပေးအဲအဲ့ဒါကသမ္မာသင်္ကပ္ပဆိုတာအဲ့ဒီတိုင်းပါပဲ အရှုကအာယုံပေါ်မှာရှုစိတ်ကလေးပြန်ပြန်တင်းတင်ပေးတာသမ္မာသင်္ကပ္ပဒီကြမှာဘုန်းကြီးတို့သဘောကျတယ်။ဩသင်ထားတဲ့ဆိုတာတတ်တယ်ဆိုတာတရားရှုမှတ်မှတတ်တာပါလား။ဟုတ်ပါလား။အဲနောက်တနည်းပြောရရင်ဝိရကသုံးပုံနှုတ်ငုံဆောင်းနိုင်ယုံမြနဲ့ဓမ္မတူရတယ်မလားဘူးပြေ။ ဟောတရားဓမ္မအထုတ်လို့ဟောပရိသတ်ကြီးဘိုက်ထဲမှာမိရိကသုံးပုံရောက်သွားတာခုနှစ်နှစ်သားသမီးကြီးကသဒုနဲ့ဒီပဲဟောက်ပလားအဲ့ဒါကြောင့်ဝိပဿနာအလုပ်ဟာအရေးကြီးတယ်။ကိုက်ဆိုမောဟမြာပြလူသားတို့မှာယောဂသံပေလေးပေတပြတရိစ္ဆံပါ ကဖြစ်မှာကြောက်စရာမောဟပဲနှုတ်ပါဘုမောဟပညာကနိုင်ပေတာအေးအဲ့တော့မက်ကဆိုတာလမ်း လမ်းမှာလောဘဒေါသမောဟရှိနေမှတွေ့ရင် ပေါင်းမြထူတဲ့လမ်းကြေကြခလုတ်ဘုကသင်ပေါ်တဲ့လမ်းအမဖြောင်းတဲ့လမ်းအဲ့တော့အဲ့ဒီလောဘဒေါသမောဟပယ်ရှားလိုက်မှဖြောင်းတဲ့လမ်းတန်ရှင်းတဲ့လမ်းဖြစ်မှာမဟုတ်လားအဲ့ဒါသစ္စာထိုက်တယ်မက္ကသစ္စာထိုက်တယ်အဲ့ဒါဘာဝယန္တပွားများရမယ်ဘာလို့ရမလဲပွားများရမယ် ဝါရမယ်ဆိုတာအကျင့်ရင်ဖြစ်အောင်လုပ်တာပဲရှင်းမလားအဲဒီလိုဘုရားကသစ္စာလေးပါးဟောကြားတဲ့အခါမှာအနာရဝိကုံသိပြမွေရှင်တထေတိဒေသနာလူသားရေနာဒေသနာအစဉ်လျောက်သဖြင့်အတ္တနောညာနာမိမိညာကိုပေသစ်တဝါစေ၍အေးအရိဘကဒေသနာလမ်းကြောင်းပေါ်မှာသူ့စိတ်ကလေးတင်လိုက် လေးတင်တယ်ဆိုတာခန္ဓာရှိတရားပေါ်မှာစိတ်ကလေးကပ်ပြီးတော့နေလိုက်အဲဒီမှာပေါ်လာပြတာတဲ့ယုံနာကိုရှုမှတော့ဝိပဿနာဉာဏ်ရှင်းရှင်းမဉာဏ်ရှင်းဘုံဉာဏ်ရှင်းတော့ပြဟောသောတာပန်ဖြစ်သွားတယ်အနာရဝိတတိပါဖြစ်သွားသောတာပန်ဘယ်မျိုးသားဘယ်မှာတရားရရာကြိုမှာတရားရတယ်ဒါကြောင့်နိဗ္ဗာန်ဟာ လက်တကဒုဒကဓမ္မရဲ့အတွက်နိဗ္ဗာန်ဟာ တကမဲ့အဝိရှာစရာမလိုပါဘူးအဲ့တော့ခန္ဓာထင်ရှားတဲ့ယုံနာကိုရှုမှရှုမှတဲ့အချိန်ကာလဒုက္ခသစ္စာပိုက်ကြသည်အဲ့ဒီမှာပိုက်ကြသည်တော့ခြေရမှန်းသည်တော့သူ့ကိုတွေ့တာကင်းမဲ့မှုသမုဒိယသစ္စာပဲမဲ့အဲ့ဒီသမုဒိယသစ္စာပဲလိုက်ချင်းဒီနိရောဓသစ္စာနိဗ္ဗာန်ကိုမျက်မှောက်ပြုမဲ့အဲ့ဒီနိရောဓသစ္စာနိဗ္ဗာန်မျက်မှောက်ပြုနိုင်တယ်ဆိုတာမဂ္ဂသစ္စာဆိုတဲ့သီလသမားကြီးပညာပွားဖို့ပဲ ဘောပေါက်မလားသဘောပေါက်ဒါကြောင့်နဲ့တန်ကလေးကျော်တန်နဲ့အေးဘုန်းကြီးသစ္စာလေးပါအကျယ်ချက်ပြောနေတယ်ဒါရေးကြည့်လို့အဲ့တော့ခုနအနာရမိတတိရဲ့ခြေလားဟာတန်ကလေးကျော်တန်နဲ့ဒီခြေလားဒါကြောင့်ခြေတလန်းတော်ခြေတလန်း ကြွာလန်းချကိုက်ကြွာလန်းချကိုက်စိတ်ဆိုင်မက်ွယ်စိတ်ဆိုင်မက်ွယ်မူယာတိမူယာတိတန်ဤမိတ်ဆိုတဲ့တန်ဤမိတ်ဆိုတဲ့ခြေတလန်းသော ဆိုင်မှွယ်မူရသည့်မူရ န်းကြီးတော်ပြောကြည်တတ်မှချက်လဲနှစ်နာရီပြည့်ဖို့ရနင်းငယ်မြတ်လိုပါတော့တယ်ဒါသီလပိကတော်ယူမပါပေါ့အဲ့ဒါကြောင့်နဲ့တန်ကြိတော်ကြတဲ့ဒီချင်းလန်းဆိုတာနာရမီဘုရားကိုမှန်းဘုရားကိုမှန်းတန်ခါကိုမှန်းလို့လမ်းခဲ့တဲ့ခြေလန်းဟာတန်ကြိကျော်တာနဲ့ခြေလန်းဖြစ်သလိုရှုမှတ်ပွားများအထုံးမှုဟာလည်းပဲဒါခွန်မြခြေလန်းအနေအပြင်ပြောတာဖောင်းပိန်ပြချက်ဖြစ်ပြမြင်လားအတူတူပဲပြိတ္တာ ဖောင်းတာပိန်တာလေးအပြည့်အပြည့်မြင်လာမယ်တွင်တဲ့တန်ကြရောတန်ကြရီကြောတန်တဲ့ဒီဖောင်းပိန်ဘောဟုတ်ပလားအဲ့ဒါ န်းကြီးတို့တရားဓမ္မများလည်း9မိနစ်တာကာလရှုမှတ်ပွားများခြင်းဖြင့်ဝိပဿနာမျိုးစေ့နိဗ္ဗာန်လက်မှယူရအောင်မနေ့ကပြောပြီးပြီဝိပဿနာတရားအထုတ်တဲ့ပုဂ္ဂိုလ်ဆိုတာနိဗ္ဗာန်လက်မှယူပြီးသားအနည်းနဲ့အဝေးအနည်းနဲ့အမြအရင်နဲ့နော့ဒါပဲกว่าမယ်တောင်မတက်အထုတ်တဲ့ကိုတော်တွေကြည်ဟုတ်ပါလားခိုင်းဆိုတင်မလင်းခွေက ပါ ဖြစ်ပေါ်လာမပ္ပယောဂီများထုံနာကျင်နာ ထားရင်ဝင်ရမှာဘယ်လိုအဘုံညာလောဘဖြတ်တယ်လက်မထိတ်ချင်းထိထားလို့ပါဒါ ဓမ္မမပဲရုဘောပဲလည်းမောက်ရက်တင်ညာရုဘောညာလည်းမောက်ရက်တယ်လက်ဖြားလေးနိငယ်ကုတ်ရံလုံးလေးဆန်မမကိုစိတ်ဆိုင်လေကျူလိုက်တဲ့အကောင်းမမကြီးဖောင်းလာလိမ့်မယ်ဒီတော့စိတ်ကျူစိတ်မနဲ့ဖောင်းတယ်မလေထုတ်တဲ့အကောင်းမမကြီးပိန်သွားမယ်ဒီတော့စိတ်ကျူစိတ်မနဲ့ပိန်တယ်မအာမရလို့ပြင်းပြင်းမရှုနဲ့အာမရလို့ပြင်းပြင်းမဆိုင်နဲ့လုံးမရှုနဲ့ချုံမရှုနဲ့အဟုတ်ကိုတဲ့အောင်ရှုလူမရှုနဲ့ဘိုးမရှုနဲ့ဘိုးကိုတဲ့အောင်ရှုဖြစ်အောင်လည်းမလုံး နဲ့ပြတ်အောင်လည်းမလုပ်နဲ့ဖြစ်ဆိုင်ယုံနာပစ္စုပ္ပအမှန်တည်းအောင်ရှုတဲ့ဒါပူရဏနာထုံနာကျင်နာကြိုက်တာခဲတာဖြစ်ရင်ဖြစ်တဲ့တရားလေးပူတယ်နားတယ်ထုံနေကျင်နေကြိုက်တယ်လို့ရှုမှယုံပါပဲဓမ္မမဟုတ်စိတ်ပိုင်းဆိုင်ရာအဲ ကြံစည်တွေးတောစဉ်းစားတဲ့စိတ်ကလေးတွေဖြစ်ရင်လည်းပဲကြံစည်တဲ့တွေးတောတဲ့လွင့်တဲ့ပြန့်တဲ့လို့ရှိမှယုံမယ်ဓမ္မမုံသဘောတရားအနေအချင်းဘေးဘုရားကြီးကြောက်ရရှင်ရင်မြေစသည်ရိတ်တပွဲထင်လာရင်လည်းပဲအဲ့ဒါလေးကိုကပ်ပြီးတော့ရှုမှတ်ဖို့ပါပဲ။ဒါဘာမှမထင်ရှားတဲ့အခါထင်ရှားဆုံးဖြစ်တဲ့လေးရှုလို့ဖောင်းဒီထောက်လို့ပိန်နဲ့ဖောင်းတာပိန်တာကလေးကို ရှုမှတ်ကြရအောင်။ တယ်ဆိုတာအလုံးပရိသတ်ထင်ရှားလောက်ပါပြီ။ဒါအလုံးစုပေါင်းပြီးတော့ဆုတောင်းအမြပေးဝေကြရအောင်ဆိုရှင်ဖယားတပိတော်မြတ်သည်အလုံးသောဘုရားနာတို့နှင့်ဘုရားနာ အများကောင်းမှုပေါင်းစု၍ဓမ္မပူဇာသသိန်း5000ကျမိဘနှစ်ပါးဖြစ်ကြသောဥဝင်းတင်ဒေါ်စောကျွယ်တို့ကိုယေရှုသည်သမီးမနွယ်နွယ်အေးညီမတစု မြင်မတစု9000ကျ9000ကျစုစုပေါင်းစုစုပေါင်းကျန်ငွေ2သိန်းကျန်ငွေ2သိန်းကျန်ငွေ2သိန်းတို့ကိုကျန်ငွေ2သိန်းတို့ရှင်မယားဤရှင်မယားသာသနာပြုသာသနာလုပ်ငန်းဝယ်လိုအပ်သလိုလိုအပ်သလိုသုံးဆွဲနိုင်ရန်သုံးဆွဲနိုင်ရန်ရည်ချက်သွန်ချလူဒဏ်ရပါကုန်၏လူဒဏ်ရပါကုန်တို့မှတပါး မောင်နှရှင်ကိုရည်စုသည်မိခင်ကြီးဒေါ်အေဖြူမိသားစုတို့နှင့်စိတ်တူကိုမြညီညွတ်ကြလျက်သင်္ကန်းတွေ့ဆုံဥဝင်မောင်ရည်စုသည်ဥဟန်ဆွေဥဝင်မောင်ဥဟန်ဆွေ မောင်သတ္တင်တို့အားဤသုသည်မမြင့်မြတ်သာမိသားတစုသင်္ဃသုံးစုံထိုမှတပါအမေရိကန်နိုင်ငံ မယူကြကြည်ပြီနဲ့မယူကြကြည်ပြီနဲ့လောကချမ်းသာဖရာလောကချမ်းသာဖရာတိထကိုဝေယတိထကိုဝေယဥဖေသအာဥဖေသအာယေစုသည်ဥရွှေကဲဥရွှေကဲဒေါ်လာလကျင်မိသားတစု4900ကြာ4900ကြာမိခင်ပနှစ်ပါးမိဘနှစ်ပါးဖြစ်ကြတော်ဖြစ်ကြတော်ဥဝင်တယ် ဒေါ်စောကျွယ်တို့ကိုဤစုသည့်သမီးမနွယ်နွယ်အေးမိသားစုတို့ကသီလရှင်48ပါးတို့အား48ပါးတို့တပါးတပါးလင်နေရာကျနှုတ်9400ကျ9400ကျယနေ့ညတရားနာပရိသတ်တို့အား ကိုကံပရိသတ်တို့အားကံမြင်ကြောင်းဝေယဝိစ္စအဖွဲ့မှာအာရဒါနာပေါ်ဖီတို့ကိုတိုက်ကြွေးကြလျက်ပရမဘွယ်ပထမညအာရအလူရှင်ဒေါက်တာဦးဝေကျော်ဒေါက်တာဒေါက်တာဒေါက်ခေဆန်းဝေမိသားစုတို့က အေးတို့ဖြင့်တိုက်၍ပါကုန်၏သုမတပါနဘက်သောဘိုးဘွားမြတ်အဖေဥဝင်းတဲ့တနှစ်တလားပြီအမေဒေါ်စောကျွယ်ဆယ်နှစ်6လပြီဤမှန်၍ဆရာတော်အားနဝကမ္မ ဟုဇာနှင့်သင်္ဃလူဆုံးဖဏတယံတို့ကိုရေဆက်သွန်ချလူတညပါကုန်၏သောမတပါဥပေသံကိုယေရှု၍ကြံရစ်သူမိသားစုတို့ကနဝကမ္မ900 ဓာတ်တို့ကိုသုရမာကုတ်ဤဘောတော်ရင်ဖြစ်ပင့်ဆောင်ကြိုးစို့ပြန်ပို့ရရင်ရင်အလူဝေကြိုင်တင်ပြ မာယနာတို့ဖြင့်လူသားချင်းမာအလူတရားရှိမိထွန်ကြီးပူဇော်ခြင်းအလင်းရောင်အလူမျက်စိအလူသရဏဂုံသီလစောက်ပြီးကြ၍အဲတံဂရီကျော်တန်နဲ့ဒီခြေလန်းခေါ်တရားတော်ကို နာတရားလက်တွေ့ကျင့်ပွားအာထုတ်ကြပါကုန်၏ဤသို့ပေါင်းစုမြတ်ကောင်းမှုကြောင့်အလူရှင်မြတ်ညီညွတ်ထားသည်ဥဝင်တဲ့သောစောကျွဲဥဝင်မောင်ဥဟန်ဆွေမောင်တန့်စဉ်သို့မတပါဥပ တာဒုမတဥပိသအစရှိသောပုဂ္ဂိုလ်မောင်တို့သည်ဖြစ်ရာဘဝကနာတော်ဤမျက်စိနာဖြင့်ကိုယ်တိုင်ရမည်တိရှိ၍၎င်းသူတော်ပြောကြ သရှင်စကားဖြင့်၎င်းဤကုသိုလ်များကိုသာဓုခေါ်လျက်နန်း၌ဖြစ်သောဖြောဓမင်းအခင်းအယုံပရိသာပင်ဥယင်ဗိမာချွေရန်သင်ပင်ကောင်းရင်ကုန်လုံးပြည့်စုံကြပါစေ တော်တို့လည်းရှင်ရဲ့ငြိမ်းဟာနိဗ္ဗာန်ကိုလင်းမြတ်စွာဆိုင်ရောက်၍မျက်မှောက်ပြုရပါလို၏ဒီကောင်းမှုနှင့်သတ္တမြအယယတ်သော ရှိရှိသမျှလူနာမြမတတ္တဝါတွေအားညီတူရစေမြတ်ပေးဝေပါကုန်၏မြတ်ရ၍ကိုယ်စိတ်နှပြချမ်းသာကြ